ဒိဋ္ဌဝေသာဝတုသစ္စာဉာဏ်သုံးလို့ဉာဏ်တစ်ဆယ်နှမျိုးအပြင်ရှင်းရှင်းလင်းလင်းမသိသေးသမျှကာလပတ်လုံးအဟံနာဖရာသည်တတေရကျေနတ်ပြည်ငါဓာရှိနတ်တို့နှင့်တကွဖြစ်သောသမာရကေမန္တမင်းနှင့်တကွဖြစ်သောသောပြမကြီးပြမ20နှင့်တကွဖြစ်သောလောကေဤတ္တလောကထဲ၌ အဟံငါသည်အနုတ္တရအတုမရှိမြတ်သော သမ္မာသမ္ဗုဒ္ဓေမဖောက်မပြန်သိမြင်တတ်တဲ့အရဟတမေဉာဏ်ကို အပိသံဗုဒ္ဓောထိုးလွှင့်၍ပြီးဤဤတို့နပစင်ညာသေးဝန်ခံတော်မမူသေးတဲ့။ငါဗျာညံတလောက်မရှင်းတော့ငါဒီအရဟတမေဉာဏ်ရပြီ။ဘယ်လိုဝန်မခံခဲ့ပါဘူး။သင်္ခရဂိရိနဲ့ပိတ်လိုက်တာပဲပိတ်လိုက်တာပဲ။ ဘုံဖွဲ့ကြီးတွေကဒီခါဆိုလို့ရှိရင်ခုလက်ဖြစ်ဆိုဘုံနေမှာပေါ့အဲဟုတ်တယ်ဟိုတုန်းကဥရဝေလာတော့ဒုက္ခရစရိယာကျင်တော့ငါတခါမှဒီလိုမခံခဲ့ဘူးဟုတ်တယ်ပင်စွဲကြီးတွေကဂုံးနေယတောသာသောမိဘိကဝေဤမေတုစတုတုအရိယပစ္စေတုဧဝံတိပရိဝတံတောတာဂါရံယထာဘူတံညာနာတတနံသူဝိတုဒ္ဓဟောတိအတာဟံဘိကဝေ သာဒေဝကေလောကေသမရကေသဗရမကေသတ္တမနာဗရမဏိယပဇာယသဒေဝမနုဿာယအနုတရံသမ္မာသမ္ဗောဓိအဘိသမ္ဗုဒ္ဓောတိပစ္စညတေအကျဉ်းထားကြတော့ငါဘုရားကလေအဲ့ဒီသစ္စာလေးပါကိုသုံးမျိုးသုံးမျိုးသစ္စာဉာဏ်ကိစ္စဉာဏ်ကတ္တဉာဏ်သုံးမျိုးနဲ့အပြောင်းအလဲနဲ့အားလုံးတစ်ဖက်နှမျိုးပြတဲ့ဉာဏ်ပေါ်လာတယ်အထသူသစ္စာလေးပါတရားတို့၌ သစ္ဆဉဏ်ကိစ္စဉဏ်ကတ္တဉဏ်ဟု၃မျိုးသဘာတဘာလင်း၃မျိုးရှိပြီ12ပါးအပြာရှိတယ်ညာနာတတနံသိလဲသိမျက်တိနဲ့မြင်တကယ်တော့မြင်လဲမြင်တတ်သောဉာဏ်သည်သူဤသုတ်တံအလုံးပန်ရှင်းစင်ကြသည်ဟောဟောသည်ဖြစ်ပြီးအထထိုသောအလုံးပန်ရှင်းစင်ကြရာကာဏ၌အဟံငါသည်သတေဝကေနတ်ကြီးငါတရှိနတ်တို့နှင့်သည်တကွဖြစ်သော သမရကေမနိုင်နေယဝတဝတိနတ်ပြည်နတ်တို့နလိတကွဖြစ်သောသဗ္ဗမကေဇမမင်းဇမ20နှင့်တကွဖြစ်သောလောကေတဏလောက၌၎င်းသတမနဗြဟ္မဏီယလောက၌တတတတမင်းလေမြင်းလေသစ္စာလေးရှိတဲ့တမနဇမနဆိုတဲ့ယဟန်ပုံနာတို့နဲ့ဒီတကွဖြစ်သောသတေဝမနုဿာယံသမုဒိနဟုခေါ်ရတဲ့ရှင်ဘယင်းနှင့်တကွ ရှင်သောလူအများတို့နှင့်တကွပြင်သောပဇာယတတ္တဝအပေါင်း၌အဟံငါသည်အနုတ္တရအတုမရှိမြတ်သောသမ္မာသမ္ဗောဓိမဖောက်မပြန်ကိုယ်တိုင်သိတတ်တဲ့အရတ္တမဉ္ဇဉ်ကို အနုတ္တရအတုမရှိမြတ်သောသမ္မာသမ္ဗောဓိမဖောက်မပြန်ကိုယ်တိုင်သိမြင်နိုင်တဲ့အရတ္တမဉ္ဇဉ်ကိုအဘိဓမ္မဘုဒ္ဓထိုးသွင်း၍ပြီးတော်မူပြီးဣတိတို့ပြည့်စုံညာသိဝန်ခံတော်မူခဲ့သည်လို့ပြည့်စုံလို့နဲ့တဲလိုက်တယ်ဟုတ်တယ်ခုတော့ သိပြင်းလာကိုပင်ဆက်ကြီးတွေကသင်္သာရင်သင်္သာရင်ပါရမီဓာတ်ခံပါပြီးသားကဘာတသိန်းပါရမီဖြစ်ပြီးသားဖြစ်တဲ့ပင်ဆက်ကြီး၅ဦးကဒီတရားနာနေတယ်နော်ဘုရားရှင်ကိုယ်တော်မြတ်ကရှင်ပြီးတော့ဘုန်းကြီးပထမကပြခဲ့တဲ့အဲဒီဇာတိပိဒုက္ခကစပြီးတော့အဲအကုန်လုံးစဉ်းစားပြီးတော့လိုက်လာခဲ့ပြီးကြတော့ငါဘုရားလေဒီသစ္စာလေးပါတရားကိုအဲ့ဒါလို့ဉာဏ်တစ်သက်နှမျိုးနဲ့ခွဲပြီးတော့သိတဲ့အခါကြတော့မှ ငါအရဟတမဉ္ဇဉ်ရပြီအဲ့ဒီအရဟတမဉ္ဇဉ်ကလည်းရိုးရိုးဖြစ်ပြီးယဟန္တာကိုရောမြတ်များရတဲ့အရဟတမဉ္ဇဉ်မျိုးမဟုတ်ဒီအရဟတမဉ္ဇဉ်ရပြီနဲ့တပြိုင်နဲ့ပပ္ပညုတညာဆိုတဲ့ဉာဏ်တော်ကြီးပါတခါတည်းရတဲ့အရဟတမဉ္ဇဉ်ဒါကြောင့်အနုတ္တရအခြားဘာဝကတို့နဲ့အတုမရှိတော့အတုမရှိတော့သမ္မာသမ္ဗုဒ္ဓေမပေါမပြန်ကိုတိုင်သိမြင်နိုင်တဲ့အရဟတမဉ္ဇဉ်ကိုလို့အနုတ္တရသမ္မာသမ္ဗုဒ္ဓိမတူဘူး ဒီဉာဏ်ရသည်နဲ့တကယ်နဲ့သဗ္ဗယုတညာအကုန်လုံးရှင်းသွားရှင်ဘရင်ရှင်းမဲ့ပုဂ္ဂိုလ်တယောက်အဲရှင်ဘရင်အဘိဓိတ်လည်းသွင်းလိုက်ရောဒီနိုင်ငံနဲ့ဆိုင်တဲ့သူရအသူရရသူပိန်ရကုသမ ्या အကုန်လုံးပိုင်ရောအဲ့ဒါလိုပဲအရဟတမညာဟာဗုဒ္ဓအဘိဓိတ်သွင်းလိုက်တာလေအဲ့ဒီဗုဒ္ဓအဘိဓိတ်အရဟတမညာလည်းရရော မြတ်စွာဘုရားများသိရမယ်သဗ္ဗညုတဉာဏ်တော်ကြီးနဲ့မြတ်စွာဘုရားမှာရပြီးပိုင်ပြီးဖြစ်သွားရောကောင်းပြီဒီသဗ္ဗညုတဉာဏ်ကြီးကဒီနေ့ကြည်ရအောင်ဘယ်လောက်များတတိကြီးပြပါတုံးလို့ဆိုတော့ဇာတိတပံပဇာနာတိဒေတိတပံပိအာတယံသေတကောယေနာညာနေနာတေသေတုတတ္တတိဇတံ ေတကောလီမှန်လန်းကြဟောညုံပြသည်ဒေတကထွက်ပြင်ဘုရားရှင်ကိုရောမြတ်သည်ဇာနိတာပံပြီးွယ်အမြညေရတရားကိုပါဇာနာတိသုံးသကုန်တင်သိမြင်တော်မူနိုင်၏ဒေတကောနီးမှန်လန်းကြဟောညုံပြသည်ဒေတကထွက်တင်ဘုရားရှင်ကိုရောမြတ်သည်ယေနညာနေနာအပေါင်းကုန်၏အကြောင်းဆုံးလင်းမှ အစဉ်ဖြစ်ပေါ်အခြင်းသဗ္ဗညုတဉာဏ်တော်ဖြင့်သာဏိတဗံပြိဝဲအမြကြီးရတရားကိုပဇာနာတိကြောင်းကျိုးဆုံးလင်ပြည့်မြင်တော်မူနိုင်ပါ၏ဒေတိတဗံဟောပြစပွဲသွဲသွဲများဖြင့်တရားဖြင့်ဤကိုဤပဇာနာတိတရားတပုံဤမျိုးစုံအောင်ဖုံဖုံရှင်ပြင်းပြည့်မြင်တော်မူနိုင်ပါ၏အာတယံပိမ့်ပံကတိများဝေမည်၏ သေရေသန္တာအလိုဣဇာတရယိုလီပါဇာနာတိဣန္ဒရေနုယင်ခွဲဝေခြင်း၍အသင်ပိုင်ပိုင်ပြည့်မြင်နိုင်တော်မူပါ၏တတ္တာတောတပင်ညုတညာတော်၏ဒေဇာတာအသွမ်းပုံပေါ်တကူတော့ဖြင့်ဒေဒေတူထောတုကိစ္စမလွဲရအောင်နေကပုံလေးညွှန်ပြတော်မူပါစေတည်းသာ သဗ္ဗညုတဉာဏ်ဆိုတဲ့ဉာဏ်ရဲ့နောက်ထောက်ကြောကံဆိုတာလို့ဒီသိစေကဘုန်းကြီးပထမပြောခဲ့တဲ့မျက်လုံးတော်တွေထုတ်ပြီးတော့လူတဲ့အခါတုန်းကသဗ္ဗညုတဉာဏ်ရပါလို့ဤဝတ္တန္တရာမင်းဘဝဆင်ပြီးတော်လူတော့တဲ့သဗ္ဗညုတဉာဏ်ရပါလို့ဤဘယ်ရှိလိမ့်မယ်ရှိလိမ့်မဟုတ်အဲ့ဒီဉာဏ်ကြီးရခြင်းဒါပဲအဲ့လိုအနေမျိုးနဲ့ဆူတောင်းပြီးတော့ပါရမီတွေဖြည့်လာခဲ့တယ်အဲ့ဒါကြောင့် ပါရမီတွေအဲ့ဒါအကုန်လုံးအကြောင်းတွေစုံမှဖြစ်ပေါ်လာတဲ့ဉာဏ်တော်ကြီးယေနယာနေနာအကြောင်းကုန်ရင်ပေါင်းစုံမြင်မှအစဉ်ဖြစ်ပေါ်အခြင်းပပင်ယူတဉာဏ်တော်ဖြင့်ဇာနိတာပံပြီးပွဲအညာညေရတရားကိုပါဇာနာတိဆုံးစားကုန်ဖြင့်ပြည်မြင်တော်မူနိုင်ပါ၏သိရဦးမြတ်အကုန်သိအခုတို့ကတော့မြတ်စွာဘုရားရဲ့အကြောင်းကြီးပြပုံကိုသိထားတာဖြစ်တော့ အကုန်ပြီဆိုတာယုံတာပဲဟိုတလောတော့ကနိုင်ငံကြားကအဲဗုဒ္ဓဘာသာဘုန်းကြီးတစ်ပါးလားအဲတပ္ပယုတဉာဏ်ကိုယုံကြပါရဲ့လားလို့ဘုန်းကြီးကစကားဆက်မိတယ်နေ့အဲဒီသစ္စာလေးပါးတို့ဘာတို့တရားတွေဘာတွေသိတယ်ဆိုတာတော့ယုံပါရဲ့တဲ့ခုလိုလောကတတ်တွေဘာတွေအကြောင်းတော့သိမယ်မသိဘူးဘုန်းကြီးကသာတို့ရဲ့ မြောက်ပိုင်းဗုဒ္ဓဘာသာကလာတာဒီလိုပဲယူဆပြီးမှပဲတတဝါရဲ့ဣစ္ဆတယကိုလည်းသိဘယ်သူကဘာလုပ်လာတယ်ဆိုတဲ့ဥစ္စာကြောင့်သူ့မှာတရားတရားဘယ်လိုရှိတယ်အဲပညာကဘယ်လိုရှိတယ်ဝိရိယကဘယ်အခြေအနေမှာရှိတယ်တမာတိကဘယ်လောက်သားရှိတယ် အဲ့ဒါတွေလူဓာတွေကျွေးပြီးတော့ဟိုဆရာဝန်ကြီးတွေကအဲဗေဒကလိုနေတယ်ဆိုလို့ရှိရင်အဲ့ဒီသေးသေးပြီးတကားလာဖြစ်နေတယ်လို့တော်တော်နိုင်တဲ့ဆရာဝန်တွေကဖြစ်နေတယ်လို့အဲ့လိုဘုရားရှင်ကိုရောမြတ်ကဖြစ်ပြီးတော့နောက်တော့ဉာဏ်အားတွေတက်တရားအားတွေတက်အဲ့လိုတက်လာတဲ့အခါမှာတရားဓိတွေရကြတယ်။ဟောမြတ်စွာဘုရားရှိဒါဖြင့်ကိုတတ္တဝါတွေအပြတ်သာသိသလားတတ်မဲ့တွေအပြတ်သောမသိဘူးလားလို့ဆိုတော့အာရသေးတာ ဓာတ်ကနာနာဓာတုအမျိုးမျိုးသောဓာတ်တွေကိုဘုရားရှင်ကိုယ်တော်မြတ်သိပါတယ်အမိကဓာတုဓာတ်တစ်မျိုးတွေမကဘူးအဲ့ဒီဓာတ်တစ်မျိုးတစ်မျိုးမှာရှိတဲ့အမျိုးမျိုးသောဓာတ်တွေကိုဟိုတမလဲပြီးတယ်ဟိုတမလဲပဲပြီးတယ်ဟိုတမလဲပဲပြီးတယ်အဲ့ဒီလိုပြီးပါတယ်ဒီတော့ဒါကိုဒီပုံစံထုတ်ပြတုံးဆိုတော့ဆိုတော့ကြောက်တယ်အဲ့ရဲ့စိတ်နာပဲဓာတ်ကြောင့်ဖြစ် ဖြူးပတ်တာကဘယ်ဘက်ကြောင့်ဖြစ်အပြီးရှင်တာကဘယ်ဘက်ကြောင့်ဖြစ်အဲ့ဒါတွေများရှင်ကိုတော်များကဓာတ်တွေအကုန်လုံးခွဲပြီးတော့သိပါတယ်ဘုန်းကြီးကအားရလိုက်တာဒါနဲ့ဒီသဗ္ဗညုတဉာဏ်ရပါမယ်အကြောင်းဟာဓမ္မပေါင်းများစွာကသိတယ်အသက်တွေစွန့်ကိုယ်နဲ့အင်္ဂါတွေစွန့်ဘယ်လိုစွန့်ပြီးတော့ဒီတရားရအောင်လို့ကျူးစားလာတယ်နောက်ဆုံးဘဝကြတော့လဲ အဲ့ဒါကြည့်ပြီးကြည့်ပြီးကြိုးစားဘယ်လိုပုဂ္ဂိုလ်ညံမရင်ပဲရှိပါမလားအကုန်လုံးမသိပဲရှိပါမလားတနည်းအားမှာမြတ်စွာဘုရားကအမိရှိသေးတယ်ဟိုရင်းတိုက်ရှင်အောက်မှာတန်ဃာတော်များနဲ့ပြင်ပုံပြီးတော့နေတော့အောက်မှာကြနေတဲ့ရင်းတိုက်ရက်ကလေးတွေကိုထုတ်ပြီးတော့ယဟန်တို့ဒီငါဘုရားလက်ထဲကရင်းတိုက်ရက်နဲ့ဟိုသစ်ပင်ပေါ်မှာရှိတဲ့အရက်တွေနဲ့ဘုရားကမြတ်တယ် မနှိုင်းရှင်လောက်အောင်ကြွားပါတယ်ဗျာလက်တော်မှာရှိတဲ့ရင်းတိုက်ဒီကနည်းနည်းကလေးပဲရှိပါတယ်အသင်းပေါ်မှာရှိတဲ့ရင်းတိုက်ရက်တွေကမရေမတွက်နိုင်အောင်များပါတယ်ဗျာအဲ့ဒီလိုပဲငါဗျာကြည့်နေတယ်လို့ဟောမဟုတ်ပဲနဲ့ခြံထားတဲ့တရားတွေကအပေါ်ကအရွက်တွေလို့အများကြီးကြံလို့ဒီကငါဗျာဟောတဲ့တရားတွေကတော့တရားတော်တွေကတော့လက်ထဲမှာသုတ်တာတဲ့သိရွက်လောက်အဲ့ဒါလောက်ပဲနည်းတယ် အကြောင်းအားလျော်စွာဘုရားရှင်ကိုယ်တော်မြတ်55ဝါကာလပါလုံးခေါ်တော်မူတယ်လို့ဆိုပေမဲ့ပြီးတော်မူတဲ့တရားတွေမဟောပဲမဟောပဲမဟောပဲနဲ့ခြံပြီးတော့လူရလောက်လူရလောက်ကွက်ကွက်ပြီးတော့ဟောတဲ့တရားတွေသာဖြစ်တယ်ပြီးတော်မူရဲ့ဘန်းနဲ့မဟောပဲနဲ့ခြံတဲ့တရားတွေအများကြီးကျန်ရပါသေးတယ်ဘာဖြစ်လို့မဟောပါလဲဒီလိုလေမြတ်စွာဘုရားပွင့်တော်မူလာတာက တတ္တဝါတွေချမ်းသာဖို့ပွင့်တော်မူလာတယ်။လက်ပေါ်နိဗ္ဗာန်ရမယ့်ပုဂ္ဂိုလ်တွေမဲ့ပေါ်နိဗ္ဗာန်ရအောင်ပွင့်တော်မူလာတယ်။ပြီးတော့တန္တရာထဲမှာညီငယ်ပြီးတော့တန်ဝေကဖြစ်မဲ့တရားတွေကိုသာဘုရားရှင်ကိုယ်တော်မြတ်ဟောတော်မူလို့ရှိတယ်။လောကကြီးမှာကြီးတယ်ခန္ဓာပြီးတော့တဏှာတွေပွားမဲ့တရားကိုတော့ဘုရားရှင်ကိုယ်တော်မြတ်သိတယ်နဲ့မဟောပါဘူး။ကဲစဉ်းစားကြည့်လားစဉ်းစားကြည့်လားခုလောက ခုလောကအမလီခုခေတ်ကတိုးတက်လာလိုက်တာတဲ့ ဟုတ်တယ်ဉာဏ်တွေကကြီးလုံးလို့တိုးတက်လာလိုက်တာလေတိုးတက်လိုက်တာဘာလို့ကြီးကျယ်ကုန်လဲတခြားနိုင်ငံကိုမပြောနဲ့ဗမာနိုင်ငံမှာပဲစစ်ပြီးတဲ့အခက်မှာတိုးတက်လာလိုက်တာတကယ်လေဘာတွေတိုးတက်လာလဲအထက်ပိုင်းကမော်တော်ကားကောင်းကောင်းတွေတိုးတက်လာတယ်တဏှာလောဘတွေဖြေးပြီးတော့အိတ်သားတွေမစ္စရိယနဲ့ပြင်းမြကြတာတိုးတက်လိုက်တာတိုးတက်လိုက်တာဒီအလှအပပြင်ဆင်မှုဆိုတဲ့ပစ္စည်းတွေပေါ်လာတယ် အဲ့ဒီအလှပပြင်ဆင်မှုတွေပေါ်လေလေတဏှာလောဘတွေကကြီးလေလေတဏှာလောဘတွေကကြီးလေလေမတရားမှုတွေနိုင်ငံမှာပြန့်လေလေပြီးတော့သူတို့ကဒီသိခကြီးရတက်ဖြစ်ပဲမနတို့တက်တက်ဖြစ်ခွန်ကြီးရဝန်ခံတဲ့လောကအတိုက်တို့တက်တက်ဟုတ်တယ်ဘောတော်ကားတွေကောင်းတဲ့ကောင်းလာတဲ့လေမြန်တွေကောင်းတဲ့ကောင်းလာတဲ့မှန်းတဲ့အစာတော့တရားတကယ်ဓာအမျိုးမျိုးတွေသွင်းပြီးတကလားကောင်းအောင်လုပ်ပေးလာတယ်မှန်းတဲ့ကတို့တက်တက် တိုးတက်တော့ဘာတိုးတက်တယ်လဲတဏှာတိုးတက်တယ်တဏှာတိုးတက်လို့ရှိရင်ဘာဖြစ်တယ်ဒုက္ခတွေတိုးတက်မယ်ယခုဘဝလည်းဒုက္ခတွေတိုးတက်မယ်နောက်သံသရာလည်းဒုက္ခတွေတိုးတက်မယ်ဘုရားဟောမလားဘုရားရှင်ကိုယ်တော်မြတ်ကဒီတဏှာလောဘတိုးတက်မယ်တရားလမ်းတွေကိုဟောတော်မူမလဲလားတဏှာလောဘတွေတိုးတက်ပြီးတော့သံသရာတဲ့ဒုက္ခရှင်မဲ့လမ်းတွေကိုဟောတော်မူမတဲ့လားယခုအနုမြတ်တွေဘာတွေကိုဘုရားရှင်ကိုယ်တော်မြတ်သိတော်မူတော့ မြတ်စွာဘုရားကဟောပါပြီတဲ့လုံးကြပါပြီတဲ့တဏှာလောဘတွေတိုးတက်ပြီးတကလာလာမှာပေါ့ဒါကြောင့်ဘုန်းကြီးကမတူးတက်ရဘူးလို့မဆိုလို့မသိရဘူးလို့မဆိုလို့ဘုတော့လည်းပဲဘုရားလာလာပြီးတကလာဘုရားညံတော်ကိုတော့မသိရနဲ့မသိလို့မဟောတာမဟုတ်ပါဘူးဒီလောကဓာတ်တွေကိုသိပါရဲ့သိတယ်မယ်လို့လည်းပဲအဲခုနကဘုန်းကြီးပြောတဲ့ကြောက်ပင်ကိုဥပမာပြပြီးတကလားဒီဥပါကြောင့်ဆက်တယ်ဆိုတဲ့ဥစ္စာဟာဒီလောကဓာတ်ဆရာတွေကသိမလားမသိလားမသိဘူးဘုရားရှင်ကိုယ်တော်မြတ်ကသိခဲ့ပါတယ် အရက်ဘာလို့စိမ့်တယ်ဆိုတဲ့ဥစ္စာသိခဲ့ပါတယ်ရက်လာပင်တပင်မှာဟိုရက်လာပင်ကတော့အရက်တစ်မျိုးရှိတယ်ဒီရက်လာပင်ကအရက်တစ်မျိုးရှိတယ်အဲ့ဒီရက်လာပင်ရဲ့ကြားထဲမှာအမီရဲ့အဝါရဲ့အစိမ့်ရဲ့အရက်တွေကြောက်ကြားကြောက်ကြားဖြစ်နေတဲ့အလှတွေကဘာကြောင့်လဲဗေဒဗေဒဗေဒကဘယ်လိုနေရာမှာရှိလို့ဘုရားရှင်ကိုယ်တော်မြတ်ကအကုန်လုံးသိတော်မူပါတယ်အပြင်ဘက်မှာသိတော်မူပါတယ်အဲကြောင့်ဘုန်းကြီးကလေဘုရားရှင်ကိုယ်တော်မြတ်ရဲ့တပ်ပိဋကဉာဏ်ကြီးကြီးညိုလိုက်တာကြီးညိုလိုက်တာ သတ္တဝိတညာမရရင်ပြင့်တော်မူတဲ့သက္ကံတွေကိုလည်းကြီးညိုလိုက်တာကြီးညိုလိုက်တာမြတ်စွာဘုရားအလောင်းတော်ဘဝတုန်းကရှိတော်မူတဲ့ပါရမီတွေကိုကြိုးမငဲ့သေးနဲ့တတ္တဝါတွေအတွက်ရှိတော်မူတဲ့ပါရမီတွေသူ့ဘာတော့မျက်လုံးထုတ်ပြီးတော့လှူတဲ့ဥစ္စာကိုလှူတယ်လားကိုကုံရှိဖို့တယ်လားဘိုးဟုတ်မလဲမြင်မမြင်တဲ့သူမြင်ပါစီတော့လို့ထုတ်ပြီးတော့လှူတာပေါ့ဒီနာကိုသွန်းပြီးတော့တောထွက်တဲ့ဥစ္စာကိုလှူတယ်လားဘယ်ဟုတ်မလဲစိတ်ဓာတ်ကိုပြုပြင်မိသကလာမေတ္တာဘာဝနာနဲ့ပြုပြင်လို့တောထွက်တာပေါ့ အဲ့ဒီတော့ဘုရားရှင်ကိုတော်များပါရမီဒီလိုရှိတော်မူတဲ့အခါတော့လည်းကိုကျူးမပါပါပဲလားဟုတ်တော့ဘုရားပြတော်မူတဲ့အခါကျတော့လည်းချိနံဆုံးပြီးတော့တောထွက်လာတဲ့ဥစ္စာကြောပြင်လို့လားဂုံပကာသနာလိုခြင်းလို့လားမလေးသိတ္တတာတို့ကဘယ်လောက်များသွားမလဲလို့ဆိုတဲ့နာမည်လိုခြင်းလို့တယ်လားဘုန်းကြီးတို့ဘုန်းကြီးတို့ရဲ့ဘုရားကိုလေအဲတချို့ကပို့ပို့ဆဆရလေ အိုးဘုန်းကြီးကမခံကျင်လိုက်တာမခံကျင်လို့ဒေါသဖြစ်နေတာတော့မဟုတ်ပါဘူးမြတ်စွာဘုရားရဲ့ဉာဏ်တော်ကိုသူတို့အကဲမခံနိုင်ဘူးစွာမြတ်စွာဘုရားရဲ့ပါရမီတော်တွေသူတို့အာရုံမပြုနိုင်လေစွာမြတ်စွာဘုရားရဲ့တမ္မြူတဉာဏ်ကိုမှားပြီးတကလားမကြည်ညိုတတ်လေစွာလို့အဲ့လိုပဲဘုန်းကြီးကသနာမိပါတယ်ဇာနိတပံပဇာနာတိဒေတိတပံပိအာတယံသေတကောယေနာညာနေနာဒေတေတုတတတိသတံ ေတကောနိမန်လန်းကြဟောညုံပြသည်စေတကတွတ်ပင်ဘုရားရှင်ကိုရောမြတ်သည်ယေနညာနေနာအပေါင်းဆုံးအင်းကြောင့်ဆုံးနေမှအတင်ဖြစ်ပေါ်တပ္ပညုတဉာဏ်တော်ဖြင့်ဇာနိတဗံသိဝေအများကြီးရတရားကိုပါဇာနာတိဆုံးစစုံစင်ပြည့်မြင်တော်မူပါ၏ဉာဏ်တော်ကသိတပ္ပညုတဉာဏ်တော်ကသိဇာနိတဗံပါဇာနာတိဒေတိတဗံပြီး ဟောပြသပွဲတော်တော်များဖြင့်တရားရှင်ဒီကိုလိပါဒနာဒီတရားတပုံမျိုးစုံအောင်ဘုံဘုံရှင်ပြင်သိမြင်တော်မူနိုင်ပါပေတရားတပုတ်တပုတ်ဆိုရင်ဘယ်လိုရှင်းလဲဆိုဥပမာဆိုပါတော့ပဋိစ္စသမုပ္ပါကိုအဝိဇ္ဇာကသာပြီးတော့ဟောရင်လည်းဖြစ်ဟိုးနောက်ဆုံးအဲသရမရဏကပြန်ပြီးတော့နောက်ဆုံးနောက်ဆုံးသရမရဏဘာကြောင့်ဖြစ်ပါလဲဇာတိကြောင့်ဖြစ် ဒါတိဘာကြောင့်ဖြစ်ပါလဲဓမ္မဘဝကြောင့်ဖြစ်ဓမ္မဘဝဘာကြောင့်ဖြစ်ပါလဲဥပါဒါကြောင့်ဖြစ်ဥပါဒံဘာကြောင့်ဖြစ်ပါလဲတဏှာကြောင့်ဖြစ်မှန်ပြီဒီလိုအဲ့ဒီနောက်ပြန်လဲပဲပြတ်သွားပြခြင်းကိုတော့မြတ်ကပဋိစ္စသမုပ္ပါဟောနေတကအလေကစားပြီးတော့တဏှာကိုမူတယ်ပြီးတကလားတဏှာကြောင့်ဥပါဒံဖြစ်တယ်ဥပါဒံကြောင့်ဆိုပြီးတော့နောက်ပါလို့လည်းရတယ်တကပြည့်ပြန်ပြီးတော့အလေကလှည့်လို့လည်းရတယ်ဒါတရားတဖုံတဖုံကိုမျိုးစုံအောင်ဘုရားရှင်ကတရားဆင်ပြီးလို့လည်းပြီးတော်မူတယ် ဝမ်းမြောက်လိုက်တာအားရလိုက်တာဟုတ်တယ်ဘုန်းကြီးတို့ကတရားတပုံတပုံကိုတမျိုးကလွဲလို့ဟိုတမျိုးဟောဝေရန်ဆိုရင်တော့ဆဲရင်သွားပြီမြတ်စွာဘုရားကမဟုတ်မိကိုသုံးဘယ်လိုဟောလဲဖြစ်တယ်ဘယ်လိုဟောလဲဖြစ်တယ်ဘယ်လိုဟောလဲဖြစ်တယ်ဘယ်လိုဟောလဲဖြစ်သစ္စာလေးပါးကိုသမှုတရားသစ္စာကစလည်းဖြစ်တယ်ဒုက္ခသစ္စာကစလည်းဖြစ်တယ်နိရောဓသစ္စာကစလည်းဖြစ်တယ်မေဃသစ္စာကစလည်းဖြစ်တယ်အဲ့ဒီနည်းတွေအမျိုးမျိုးဘုရားရှင်ကိုယ်တော်မြတ်မှာပြီးတော်မူတယ် ဒေတိတာပံဟောပြသဖွယ်သွဲသွဲများဖြင့်တရားဖြင့်မိကိုလိပါဇာနာတိတရားတဖုံမိမျိုးသုံးအောင်ဖုံပုံစင်ပြင်ပြမြင်တော်မူနိုင်ပါ၏အာတယံသိပ္ပံတတိမြဝေနေ၏ဆွေရေသန္တဣဇာတယကိုလိပါဇာနာတိပါဣန္ဒရေနုယင်ဖွဲ့ဝေခြင်း၍အပင်ပုံလေပြမြင်တော်မူနိုင်ပါ၏သတ္တဝါရဲ့ဣဇာတယလည်းတဲသည်သူပါ ဘာလို့နေသူကဘာလို့လားတဲ့အဲသူဣဇာတယဒက္ခဏဘယ်လိုရှိအဲ့ဒါလေးရှင်းပြနိုင်တဲ့တရားအမျိုးမျိုးတွေကသူစိတ်နဲ့လိုက်အောင်သူဣဇာတယသူ့အလိုဆန္ဒနဲ့ဘယ်တရားဟောမှာတပိဿသမုပ္ပါဟောလို့ရှင်သူနဲ့လိုက်အောင်တော့ဇရာမရဏကစလိုက်မှာဖြစ်ဥရေနာရဲပြေးတယ်အဲ့ဒါဘာကြောင့်ဥရေနာရဲလို့ဆိုတဲ့ဥစ္စာကိုစဉ်းစားစမ်း ဇာတိပဋိသန္ဓေမနေလို့ရှိရင်ဥပမလားနာဝမလားသေပါမလားဒါဖြင့်ဇာတိကြောင့်သရမရဏဖြစ်တာပေါ့အဲဒီလိုအဲဒီလိုလေသူရဲ့ဣဇာလေးကလိုက်ပြီးတော့တချို့ပုဂ္ဂိုလ်ကြတော့သူ့ကိုတော့အဝိဇ္ဇာကစဟောမှာအလုံးတတဝါတွေကအဝိဇ္ဇာနိတရားအရင်ခံတာအဲ့တော့မသိမှောင်ပြီးတော့နေတဲ့သူဟာအနစားမနေဘူးလှုပ်လှုပ်လက်လက်နဲ့တရားရပန်းကြဖြစ်တော့လုံမယ်မဟုတ်လားတခုခု လုံးမယ်ဆိုတော့အကန့်လမ်းသွားတဲ့အခါမှာလမ်းမှန်တဲ့အခါလဲမှန်ရဲ့လမ်းလွဲတဲ့အခါလဲလွဲရဲ့အဲအဝိဇ္ဇာအဝိဇ္ဇာကြောင့်ကမ်းပြီးတော့နေတဲ့တ attva တွေတခါတခါကောင်းနားလဲလုပ်တယ်တခါတခါမကောင်းနားလဲလုပ်တယ်တခါတခါကုသိုလ်လုံးပြီးတယ်တခါတခါအကုသိုလ်လုံးပြီးတယ်အဲလိုသတိရရင်မြတ်စွာဘုရားကလည်းအဝိဇ္ဇာကစာဟောမှာပဲတ attva ရဲ့ဒီအစ္ဆတယသရိုက်ခန္ဓာကြည့်ပြီးတော့သင်္ဇာတရားအမျိုးတွေကဘယ်တရားနဲ့တော်တယ်လို့ဆင်းဆင်ပြလိုက်တယ်။ဘာကြောင့်တရားရကုန်ကြတာ အာတယံပိမ္ပံကရေမြဝေနေဤစေရေသန္တဣဇာတယကိုလီပဇာနာတိဣန္ဒြေမှုဖြင့်ခေါ်ဝေဖြစ်၍ဒီဘဝတန္တရာကတတ္တတထံပါလာတယ်ဆိုတပ္ပိရိယတဲ့တဲ့ဟိုဆရာပွင့်ပြီးတဲ့နောက်တရားဟောတော်မူမယ်လို့ကြည့်တဲ့ကူကဘသူများရာဂဒေါသမောဟမြင်နေနေပါလေသူတို့ရဲ့ဉာဏ်မျက်စီထဲမှာရာဂဒေါသမောဟမြင်နေနေတာဘယ်တရားတွေပါလိမ့်လဲဒီလိုကြည့်တာ သူတို့တတ္တဟာစတဲ့ဣန္ဒြေတွေထက်နေတာဘယ်တရားတွေပါလိမ့်မလို့အဲ့ဒီထက်တဲ့တတ္တဝါတွေကိုရွေးပြီးတော့ဟောပေးနေတယ်ဟောတော်မူတယ်ဒါကြောင့်အာတယံသိမ္မငရေမြဝေမေဤသူရေသန္တာဣစ္ဆတရာကိုလီပဇာနာတိဣန္ဒြေနုခြင်းဘောဝေခြင်း၍မသိအလင့်မလင့်ပုံလေသိမြင်တော်မူနိုင်ပါပေ၏သတ္တညာနာသာပါရမီအပေါင်းရှင်းစဉ်လောင်းမှအတုံးဆုံးဖြစ်ပေါ်သောတပ္ပညုတဉာဏ်တော်၏ စေသာတာအစွမ်းဘုံဘောတကူတော်ဖြင့်စေတေသူထိုးတော့ကိစ္စမမရအောင်နေသဘုံလေညွှန်ပြတော်မူပါစေတည်းအာမင်းလျာရှိတယ်အဲ့ဒီတတ္တိယဉာဏ်တော်ကြီးနဲ့ညွှန်ပြပါစေလို့ဆုတောင်းတော်ညွှန်မတဲ့လားကတ်တယ်လူကကတ်ရရှိအိုးဘုန်းကြီးကမညွှန်ပါဘူး ဟုတ်တယ်ဘုရားရှင်ကိုယ်တော်မြတ်ကကြွားပြီးတော့ဒီလိုလုပ်ဒီလိုလုပ်တော့မယူပါဘူးအလုပ်ပေးမယ်လို့လေမြတ်စွာဘုရားကိုအာယုံပြုလိုက်ရတော့ဒါနဲ့ဗုဒ္ဓနုပ္ပတိသမထမ်းနဲ့တမာရီတော်တော်ကောင်းတမာရီတော်တော်ကောင်းတော့ညံ့ထက်လာအဲ့ဒီတော့အလုံးမမမှလမ်းဘူးအဲ့ဒါဘုရားညွှန်တာလို့ဘုန်းကြီးကသဘောထားတယ်လေဘုရားကတော့လာပြီးတော့ဘယ်လိုလုပ်ဘယ်လိုလုပ်တော့ဘယ်ဟုတ်မလဲပေါ့ဒါပေမဲ့လို့ဘုရားအာယုံပြုလိုက်ရင်ပဲဟိုဒုက္ခင်ဒုက္ခင်အာယုံတွေရောက်နေတဲ့စိတ်နဲ့သူ့ကိုမတူဘူး အဲ့ဒီတော့ဘုရားအာယုံပြုလို့တမာတိရတဲ့အခါဉာဏ်ကောင်းကောင်းလေးပေါ်လာအဲ့ဒီကမှအလုံးအကျိတ်ကိစ္စတွေမမှားပါဘူးတဲ့။ဒါကြောင့်ဒေတေတုသောတုကိစ္စမမှားရအောင်နေသပုံလေးညွှန်ပြတော်မူပါစေတည်းဒီလိုဘုန်းကြီးကမြတ်စွာဘုရားကိုတိုင်တယ်ပြီးတော့ဆုတောင်းတယ်။ဇာနိတဗံပဇာနာတိဒေတိတဗံပိအာလယံသေတကောယေနာညာနေနာဒေတေတုတတ္တတိဇတံသေတကော နိမန်လန်းကြဟောညွန်ပြသည့်ဒေတကတော့တင်ဘုရားရှင်ကိုရောမြတ်သည်ယေနညာနေနာအကြောင်းကုန်အင်းပေါင်းစုံမင်းမအတင်ဖြစ်ဖို့သဗ္ဗညုတညာတော်ဖြင့်ကာမိတဗံပြေဝယ်အမြအကြီးရတရားကိုပါဇာနာတိဆုံးစာကုန်ခြင်းသိမြင်တော်မူနိုင်ပါပေ၏ဒေတိတဗံခေါ်တိုက်သပွဲပွဲပွဲများဖြင့်တရားဖြင့်ဒီကိုသည်ပါဇာနာတိတရားတဘုံမျိုးစုံအောင်ဘုံဘုံသင်သင်သိမြင်တော်မူနိုင်ပါပေ၏ အာတယံပိမ္ပံကတိညာဝေလေဤထွေသန္တဣစ္ဆတယကိုလိပါဇာနာတိအိန္ဒြေနုယင်ခွဲဝေချင်း၍မလင့်ပုံလေသိမြင်တော်မူနိုင်ပါ၏သတ္တပါရမီ အပေါင်းချင်းစဉ်လောင်းမှအကောင်းဆုံးဖြစ်ပေါ်ထိုသမယုတညာတော်၏ေသာသာအသွမ်းပိန်ဖို့တကူတော်ဖြင့်ဒီပြည်စရာတွေအကုန်လုံးပြီးတဲ့အသွမ်းခေါ်ဖို့ရန်တွေအမျိုးမျိုးတရားဆင်းနေတဲ့အသွမ်းတတ္တဝါတွေရဲ့အလိုဆန္ဒဣဇာပြရကိုသိတော်မူတဲ့အသွမ်း သေသာသာအစွမ်းပုံပေါ်တကူတော်ဖြင့်သေသေတူထိုတို့ကိစ္စမလျရအောင်ထိုတို့ကိစ္စမမှားရအောင်မိစ္ဆပုံတွေညွှန်ပြတော်မူပါစေတည်းသာသာသာအဲ့ဒီလိုဖျက်ရှင်ကိုယ်တော်မြတ်ကဒီသဗ္ဗညုတဉာဏ်တော်ကြီးရပြီလို့ဝန်ခံတဲ့ဥစ္စာဒီသစ္စာလေးပါးကိုဘယ်လို တစ်ဆက်နှမျိုးသောနည်းဖြင့်ပြီးတော်မူတဲ့အခါကြမှာဝန်ခံတော်မူတယ်။ဒါကြောင့်ယတောသာဂောမိဘိကဝေဣမေတုသတုတုအရိယသစ္စေတုဧဝံတိပရိဝတံဒွါရတကာရံယထာဘူတံညာနာတတနံသုတုတံဟောတိအထာဟံဘိကဝေသာဒေဝကေလောကေသမရကေသဗရမကေ သတ္တမနာပရမဏိယပဇာယသတိဝမနုဿာယအနုတရံသမ္မာသမ္ဗောတိအပိသမ္ဗုဒ္ဓောတိပြည့်စင်ကြပေဉာဏ်ဉ္စပနမေတတနံဥတပါတိအကုပါမေဝိမု ക്തി အယမန္တိမာဂာတိနတ္တိဒါနိခုဏဘောတိဉာဏ်ဉ္စပနမေမေငါဘုရားဤငါဘုရားမှာဉာဏ်ဉ္စပနဣဒ္ဓဗီတိဖြစ်သော တတနာစာမြင်တတ်သည်လေးဖြစ်တော်ဉာဏ်သည်ဥဒပါရီသင်္ချာဖြစ်ပြီးငါတရားမှာဉာဏ်တစ်မျိုးပေါ်လာဟိုအရဟတ္တဖို့ဒီပါရီရပြီးတော့ဉာဏ်တစ်မျိုးပေါ်လာတယ်ခွန်ကြီးတို့ကျမ်းစာကဒါပုပ္ပောခဏဉာဏ်လို့ခေါ်တယ်အတုပါမေဝိမု ക്തി ဝိမု ക്തി ယခုငါရတဲ့အရဟတ္တဖို့ဒီအတုပါပဲနည်းနဲ့မှမပြည့်စည်နိုင်တော့ဘူးဘယ်နည်းနဲ့မှဆက်လို့မရတော့ဘူး ရဲလို့အရဟတမဲအရဟတဖို့အရဟတဖို့ဝိမု ക്തി ရတယ်မပြတ်တော့ဘူးနော်ပြတ်တဲ့တရားလည်းမလို့တော့ဘူးအယမန္တိမဟာဇာတိအယံဤလွန်ခဲ့တဲ့ပฏิတန်ဒေဝီအန္တိမဟာဇာတိနောက်ဆုံးဖြစ်တဲ့ပฏิတန်ဒေဝီဒီဒါမှန်းသွားတာပေါ့တဏှာမှမရှိတော့ပဲတဏှာကြောင့်ကံတွေကအကျိုးပေးတာတဏှာအစည်းကကတ္တရာပါလို့ကံတွေကဖူဘဝကတ်ဒီဘဝကတ်ကတ်တာတဏှာကတဲ့ သမုဒယသစ္စာတဏှာလောဘကိုပယ်ပြီးပြီလို့ဆိုတော့အသေးကိုမရှိဘူးဘယ်အာယုံကြီးကြီးကတ်ကုန်မကတ်တော့ဘူးသူကတော့ဘုန်းကြီးတို့ကတော့တခြားကပြောနေခုဘုန်းကြီးဟောနေတဲ့တရားကလေးကိုပဲဘုန်းကြီးကနောက်ကတဏှာကနိမိတ်ပါရခြင်းလေးဒါကတ်တာကတ်တာကတ်တာတရားကလေးကိုတောင်းပါရခြင်းလေးဟောတဲ့ပြင်ကြောင်းကလေးပါရတယ်ဖန်ပါရတယ်ဆိုတာမပြောနဲ့ကိုတရားဓမ္မတွေကြတဲ့ဘယ်လိုအဲတန်ရောစဉ်ရှိတယ်ဆိုတဲ့ဥစ္စာတွေတော့မပြောနဲ့ဒါကတ်နေတာဒီတဏှာတွေ မြတ်စွာဘုရားကဘာနဲ့ဆက်သွယ်ဆက်ဆိုပါတော့ဝိသကာအကြောင်းမှကလာပြီးတော့ဒိုတို့ဤလျှောက်ဝိသကာတရားလမ်းအတိုင်းဟောပြီးတော့ပြေးတယ်ဝိသကာဘုံဘာတန်ရောစဉ်မှမရှိဘူးအနာတပိန်ကလာပြီးတော့လျှောက်အနာတပိန်ကမြန်ဖရလေပြီးညိုလိုက်တာညာလာလိုက်တာကြောင်းလာတယ်ကြောင်းရောက်ဖရမမေးတော့ငါဖရငါပြဿနာမမေးတော့ဘူးဘာလို့လဲ မြတ်စွာဘုရားကငါဟောနေသင်မှန်းနေမှာငါဘုရားကလေငကူကမှနုနုနဲ့နဲ့မြင်သင်မရင်ကဆက်တာသင်မရင်ဘဝတုန်းကနုနဲ့နဲ့ပြန်ခုဘုရားပြတော့ပိုးပြီးတော့နုနဲ့သေးတယ်ငါဘုရားငါရဲ့မြတ်စွာဘုရားသင်မှန်းမှာဆိုလို့ငါမမှုပါဘူးကျောင်းတော်ဘုရားပြညို့လို့ရောက်ပါရဲ့ဘုရားတော်ပြဒနာတခုမှမမေဘူးဘုရားမှမှာဆိုလို့ဘုရားမှမှာဆိုလို့ဆက်တဲ့သိပြီးတော့ဒီဘဝတန္တရာကပါရမီရှိတဲ့ကြီးတွေလေသိကောင်းတာပဲသိကောင်းတာ ဖျားပတ်မှာဆိုလို့မြတ်စွာဘုရားကလည်းအနာရပင်ပတိရဲ့စိတ်ဓာတ်ကိုအနာရပင်ပတိသူးကားဓာတ်တွေစိတ်ဓာတ်တွေပြီးတော့ရောက်လာခေါ်တာဟုတ်တယ်ဒီကတိဒီတော့ကငါမညာရမယ့်နေရာညာတယ်စေတရေညောကဒီတရားဟောရပါမယ့်အကြောင်းလေးဒီချင်းနဲ့ကဘာတသိန်းစုဆောင်ပြီးတော့လာကြတယ်သူကငါပန်းမှာဆိုလို့တဲ့ငါမညာဒါနာညာလို့နဲ့ဆိုပြီးတော့ဘုရားရှင်ကိုယ်တော်မြတ်ကလည်းအနာရပင်ပတိရောက်လာတရားဟောတာပဲဘယ်လောက် ဘလောက်လူတန်ရိုးစဉ်တွေပါတယ်သင်ပြတဏှာဆိုတဲ့ဒီအကြီးလေးကဘလောက်ကျင်းသွားတယ်သိအားရပြကောင်းတာဘုန်းကြီးတို့ဒီလိုကြတော့ဘလို့မရှင်းတတ်ဘူးဩဒါကြောင့်ဒီတဏှာဆိုတဲ့အကြီးမပါတော့ဘုရားရှင်ကိုယ်တော်မြတ်ကလေအရာအေးယခုဘဝလွန်ခဲ့တဲ့ကာလတုန်းကနေခဲ့ရတဲ့ပฏิပန်တွေဒီအန္တိမာနောက်ဆုံးဖြစ်တဲ့ဇာတိပฏิပန်တွေဒီဒါနေယခုအခါ၌ယခုကစရ ခုနဘောနောက်ဘဝစေတိနတ်တိကမရှိတော့ပြီဣတိဤသို့ညာနာတတနံသိလဲသိတာမြင်လဲမြင်တတ်တဲ့ပစ္စောကနာဉာဏ်ဤဥဒပါရီသင်္ချာဖြစ်ပေါ်လာပြီလို့တပြန်စင်နေတော့ငါနောက်ပရိမှန်နေနေပြန်မရှိတော့နောက်ဆုံးလွန်ခဲ့တဲ့ပရိသေကနောက်ဆုံးပဲပရိသန္တေကနောက်ဆံနေတော်မူရတာဘုရားရှင်ကိုရမြဇရာညာတိခါတော်နာတယ်ဒီဝတ္တကအကြောင်းနဲ့လိမ့်ချလို့ရှိသေး ဥမတော်မာသေးခြင်းဥလို့အမတန်ခံတော်မူရတယ်နောက်ဆုံးပရိနိဗ္ဗာန်သံဃာနိကြာတော့ဝန်တော်လာတော်မူရတယ်ဒါဟာတွေကတော့ဒီကံကဒီကံကဒီကံကတဏှာမကင်းပဲစီမံခဲ့တဲ့ဒီကံတွေကဘုရားရှင်ကိုယ်တော်မြတ်ကိုဖိနေပြီလားတဲ့တော်တော်တောက်ကြတော့ဒီခန္ဓာကိုယ်ဆိုတဲ့ဥပါဒဏ်နဲ့ခန္ဓာရှိနေသေးသေးတော့ဘုရားတဏှာအရင်ဆံပြီးတော့ပြည့်တဲ့ကံတွေကတော့နေနေနေမပြလိုက်နေနေတာပဲဘုရားရှင်ကိုယ်တော်မြတ်ကိုယ်တော်ရင်မကြည့်တော့ပဲဒီဒုက္ခတွေလိုက်ပေးနေသေးတာပဲ ဒါကြောင့်နောက်ထပ်တော့ပဋိသင်္ဍေမနေရပါဘူးဒီဘဝမှာတော့ရတင်ရတဲ့ဒုက္ခတွေတရားရှင်ကိုယ်တော်များခံတော်မူရပါသေးတယ်ပြီးတော့ဘုန်းကြီးကလေတခါတခါဟိုမြတ်စွာဘုရားတောင်းမှဒီဒုက္ခတွေခံရသေးတာငါတို့ကဘာမှုလဲတဲ့တဲ့စိတ်ချမ်းအစိတ်ချမ်းဒီဒုက္ခတွေလေတဲ့ပြေလို့လည်းရတာမဟုတ်ဘဝနန္ဒရာကပြုခဲ့တဲ့အမှားတွေယခုပြစ်ဆက်ပေါ်လို့ဆိုပြီးတော့ဘုရားတောင်းမှခံရသေးတာပဲဒုက္ခံပေါ်ဒီလို ဒါကြောင့်နောက်ဆက်တော့ပဋိပန်နေမနေရပါဘူးဒီဘဝမတော့ရတဲ့ရတဲ့ဒုက္ခတွေတရားကျင်ကိုလိုများခံတော်မူရပါသေးတယ်ပြီးတော့ဘုန်းကြီးကလေတခါတခါဟိုမြတ်စွာဘုရားတောင်မှဒီဒုက္ခတွေခံရသေးတာငါတို့ကဘာမို့လဲကျတဲ့စိတ်ချမ်းအကြိတ်ချမ်းဒီဒုက္ခတွေလေတဲ့ပယ်လို့ရတာမဟုတ်ဘဝသမ္မာကပြုခဲ့တဲ့အမှားတွေယခုနှိထပ်ပေါ်လို့ဆိုပြီးတော့ဘုရားတောင်မှခံရသေးတာပေါ့ဒုက္ခပေါ့ဟိုတခါတော့ငါပကုတ်ကူမှနေတဲ့ခါတော့နေတဲ့ခါတော့ငါ ခုနေပါတယ်ဆင်းရဲတော့ဘုရားဘုရားရှင်ကိုယ်တော်မြတ်ဒီရှင်းတန်ကြောင့်ဝိရင်စာပြီမှာတရင်တုံတော်မူတဲ့အခါတုန်းကဝါရင်တုံနာပါလို့လေမယောမယောဇံကိုဖုံးပြရတယ်ဘုရားရှင်မကြီးကိုယ်တော်မြတ်ကမယောဇံဖုံးပြပြီးတော့ဝါရင်တုံနာနေတော်မူခဲ့ရတယ်ဆိုလို့ရှိရင်သူကသုံးနှစ်သုံးဘဝသုံးသက်ခံဖို့တို့ဘာကြောင့်ဆရာရှိတယ်လဲနဲ့အဲ့ဒါလိုစိတ်ထဲမှာလေဘုရားကိုအာယုံပြုပြီးတကလားအမှန်တန်သက်ပါခဲ့ရတယ်နော်ဒါကြောင့် ရားရှင်ကိုယ်တော်မြတ်ကအယမတုမာဇာတိနတ္တိဒါနိကုဏဘောတိလို့အဲဒါလို့မြတ်စွာဘုရားကမိန့်တော်မူလိုက်တယ်အတ္တမနာပင်သဝကိယာဘိက္ခုဘဂဝတောဘာတိတံအပိနန္တုံဘဂဝတောမြတ်စွာဘုရားဤဘာတိတံဟောတော်မူအပ်တဲ့ဓမ္မစကြာတရားတော်ကိုပင်သဝကိယာပင်သဝကိအမည်ရှိလုံးသော သေချူရတဲ့တို့သည်အတ္တမနာလွန်စွာနှိမ့်တယ်ရှင်လန်းဝမ်းမြောက်ကြကုန်သည်ဟုတ်တော်အဖြစ်အပိနန္ဒုံနှိမ့်နှစ်သက်သက်လက်ခံတော်မူကြလေကုန်သည်လို့ဘုံမြတ်စွာဘုရားကနတ်တိတာနိသုဏဘဝလို့ဆိုရင်လေဘုရားတရားတော်ကိုယ်ပါလိသမစကြာတရားဒီဒီကိုဆိုဣဒံဝောသဘဂဝါတို့ဘာတို့ဆိုတဲ့ဥစ္စာကတော့ဟို လဗန္တံនិရောဓဓမ္မတိဟိုဥညာကရဏဆိုတဲ့ဥစ္စာလူတွေကနားမလည်ဘူးမြတ်စွာဘုရားရဲ့တရားနာမည်ထဲမှာတချို့ကိုသုတ်တလို့ခေါ်တယ်တချို့ကဇီယလို့ခေါ်တယ်တချို့တရားတော်ကိုဂါထာလို့ခေါ်တယ်တချို့တရားတော်ကြတော့ဝိညာကရဏလို့ခေါ်တယ်ဂါထာကိုမပါတဲ့သုတ်တံတစ်မျိုးကြတော့ဝိညာကရဏခေါ်တယ်လူရာနဲ့ဖြေရာနဲ့မြတ်စွာဘုရားကဒေတိတံလို့မေးလိုက်ပြန်တယ်ပြီးတော့မြတ်စွာဘုရားကပဲပြန်ပြီးတော့သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပနဲ့ပြင်းပြန်ရော ဒီလိုအမျိုးတို့အဖြူတို့နဲ့တွားပြီးတော့ဂါထာမပါရာကြတော့ဝေယကရဏလို့ခေါ်တယ်။ဒါကြောင့်ဟိုမြတ်စွာဘုရားတရားတော်ရဲ့နာမည်တစ်မျိုးနဲ့ဝေယကရဏဆိုတာအဆမ်းမတင်ဘူး။ဒီမှာတမင်ဝေယကရဏတမင်ဒီဂါထာမဖက်အမေအစီတက်တက်သာဖြစ်တော့တရားတော်ကိုပညာမနေဟောတော်မူအပ်သည်ရှိတော်ဟောတော်မူအပ်လျင်ပင်အာတမတော်ကုဏ္ဏညတအရှင်ကုဏ္ဏညဤဒီရဇံအပေတို့ရောက်ကြောင်းမကောင်းသောရာဂဒေါသမောဟတို့မြူးမှခြင်းတော် ဝိတမလံဒိဋ္ဌိဥသိကိစ္စဟုသောအညစ်အကြေးမှကင်းသောကမ္မစေကုံသစ္စာလေးပါးတရားကိုပိုင်းပိုင်းနိုင်နိုင်သိမြင်နိုင်တဲ့သောတာပတိမဉဏ်ဟုသောစေတုတိဥဒ္ဒပါရိသင်္ချာဖြစ်ပြီးယံကံသိကျွမဲ့အုပ်တုံးအလုံးစုံသောတရားဟုသမျှသည်သမှုတရားဓမ္မဖြစ်ခြင်းသဘောရှိတဏ္ဍာပန်တို့ဖြစ်ခြင်းသဘောရှိတဲ့တရားဟုသမျှသည်နိရောဓဓမ္မချုပ်ခြင်းသဘောရှိတဲ့အရှင်ကမြင်ရမည်ဉာဏ်သက်ခုပေါ်လာသစ္စာလေးပါးတရားကိုသိ အဲယူရတာပဒတိမျက်စိမှာမြူတွေပါတယ်အညစ်အကြေးတွေပါတယ်မရှိဘူးလို့ပဲအရှင်ကောဏိညရဲ့ဒီသောတာပတ္တိဉာဏ်ဆက်စုမလဲပဲဝိရဇံအပေလိုယောက်ျောင်းမကောင်းတဲ့ရာဂဒေါသမောဟတိတို့မြူမှရှင်းတော့ဘာကဒေါသမောဟမြူမရှိဘူးအပေတို့ရောက်နိုင်တဲ့မြူမရှိဘူးမမေကလေးညှိတဲ့ညှိတော့ရှိတယ်နော်ညှိချမ်းကြီးတယ်မပါဘူးဣတာမလံဒိဋ္ဌိဝိပိတိသာဟုတော်အညစ်အကြေးမှရှင်းတော့ သမ္မာစေကုံသစ္စာလေးပါးတရားကိုသိမြင်တတ်တဲ့သောတာပတိမဉ္ဇဉ်ဤဥဒ္ဒပါရီသင်္ချာဖြစ်ပြီလို့ဒီဓမ္မစကြာအဆုံးမှာအရှင်ဘုန်းကြီးကသောတာပန်ဖြစ်တာပဲအဲ့ဒီသောတာပတိဉာဏ်ကဘလောက်ကောင်းလို့ဆိုတော့ဒါမျိုးမှမရှိအပေါ်ကိုတောင်ရောက်ရှင်နိုင်တဲ့ရာဂကျဉ္ဉ္တန်တန်ဒေါသကျဉ္ဉ္တန်တန်မရှိဘူးမောဟကျဉ္ဉ္တန်တန်မရှိဘူးဟောအတ္တလို့ဆိုလာတဲ့ဒိဋ္ဌိဆိုတာလည်းမရှိဘူးဆရာရှင်ကိုယ်တော်များအပေါ်မှာဖြစ်ဖြစ်တရားတော်ပေါ်မှာဖြစ်ဖြစ်တန်လျာဖြစ်တဲ့ဝိသုကိစ္စလည်းမရှိဘူး အမှန်တန်တောင်းတဲ့သောတာပတ္တိမြင့်ပေါ်လာတယ်။ဆိုတော့အရှင်ဘုန်းကြီးကရှင်းပြလိုက်တဲ့တရားတစ်မျိုးကယံကိဉ္စီသမှုတရားဓမ္မံပပန္တံနိရောဓဓမ္မံစိတ္တမန္တမြပြတ်တာကြီးပဲလို့နောက်ဆုံးတောက်ချက်ချလိုက်တယ်။စိတ္တမန္တမြပြတ်တာကြီးပဲ။စိတ္တမန္တမြပြတ်တာကြီးပဲ။ဖြစ်အောင်လုပ်နေသရွေ့ဖြစ်အောင်လုပ်နေတာပဲ။အဖြစ်တွေများများသူ့နေသရွေ့အပြစ်တွေများများခံရမှာပဲ။အဲ့ဒါတွေတောက်ချက်ချပြီးတော့ ယံကိဉ္စီပြင်းမဲ့ဥဒုံအလုံးစုံသောတရားဟုသမျှသည်သမုဒိယဓမ္မဖြစ်ခြင်းသဘောရှိအသက်ရှိတာဖြစ်ပြီးအသက်မရှိတဲ့ဇီဝဥစ္စာတွေဖြစ်ဖြစ်တန်တပံသောအလုံးစုံသောဖြစ်တာဟုသမျှသည်ဒီရောဓာဓမ္မထုတ်ပြောက်ခြင်းသဘောရှိအလုံးဖြစ်ပြည့်တယ်ဖြစ်ပြည့်တယ်ဖြစ်တာမှမများပြည့်တာဒီပဲတတ္တဝါတွေကမျက်စိနဲ့မမြင်လို့ပြည့်တာကိုမမြင်ရမယ်ခု ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်မမြဲတဲ့ယုံနာကြီးပဲလို့အဲ့လိုကောက်ချက်ကြတော့မလိုက်တယ်အဲအရှင်ကုန်မြညာသောတာပတိသောတာပန်လည်းဖြစ်ရောအလုံးတတ္တဝါတွေလည်းဝိမာအာရဖြစ်ဒါတရားနာတဲ့နတ်မြမာတွေကလည်းဝိမာအာရဖြစ်ဒီမာသမိစ္ဆာဘာနာဝေယကရဏသမိပညာမနေအာသမတော်ကုန်ဉ္ဇသာဝိရဇံဝိတမလံဓမ္မစကုံဥရပါရိ ယံကိဉ္စီသမုဒိယဓမ္မံတပ္ပံတံនិရောဓဓမ္မံတိဩဒီတေသပနဘဂဝတာဓမ္မစိတ်ေဩဒီတေသဘဂဝတာဓမ္မစိတ်ေဘုမာဒေဝတတ္တမနုဿာဝေတုံဧတံဘဂဝတာပါရဏတိယံဣတိပတမေမိကတာယေအနုတ္တရံဓမ္မစေကံဘောဓိတံအနုတ္တရံဓမ္မစေကံဘောဓိတံအပတိဝတိယံဓမ္မနေနဝါဗြဟ္မနေနဝါ เทเวนาวามาเรนาวาဗရမုနာဝါကိနာစီဝါလောကသမိန်ဒီဒီဓမ္မစက်ကြာဆိုတဲ့စကားကလေးကိုနည်းနည်းကလေးမှတ်လိုက်ကြတာ။ဓမ္မဆိုတဲ့ဥစ္စာကဒီသတ္တအစရှိတဲ့ဣန္ဒြေတရားတွေ။သတ္တကတခုပြီးတခုတခုပြီးတခုတခုပြီးတခုလဲပြီးတော့သရတရားဖြစ်တဲ့သူကသရတရားတစ်ခါနဲ့ရမလို့သတ္တတရားဖြစ် ပညာဖြစ်တဲ့သူကတခါတည်းရမလို့ဆက်ပညာဖြစ်ဖို့သက်မင်းညာလဲလဲလဲလဲနေသလိုသဒ္ဒိန္ဒရေဝိရိယိန္ဒရေသဒ္ဒိန္ဒရေသမာရိန္ဒရေသူဉ္ဒရေအဲ့ဒါတွေလဲလဲလဲလဲနေလို့ဒီတတ္တာအစိုက်တဲ့တရားကပဲဓမ္မဆက်ကလို့နာမည်တပ်ပြီးတော့ဟိုဟိုဥပဇာတင်စားတာအမှန်တော့ဒီသက်ဘုန်းကြီးလိုပဲဟုတ်မလဲအဲသက်ဘုန်းကြီးကလဲပြီးတော့နေသလိုပဲ သတ္တာဆိုင်တဲ့တရားတွေကလည်းတစ်ခုခုတစ်ခုတစ်ခုခုတစ်ခုပညာကလည်းတစ်ခုခုတစ်ခုတစ်ခုတစ်ခုဝိရိယကလည်းတစ်ခုခုတစ်ခုသတ္တသတ္တပြီးတော့လေတာသိပြီးတော့ကိုနားလေလေလေးသိလေလေလေးပဲဒါတော့ဗราတရားတွေသိတွန်းလေလေးပဲဒါပါလို့နားလေတော့လို့လဲလေလဲလေနေတာဒါကိုဓမ္မစက်ကခေါ်တယ်အဲ့ဒီဓမ္မစက်ကကိုပိုတည်တယ်နိသိအတ္တိရှိတော့ဆိုတာမြတ်စွာဘုရားကတမင်ဖရဲနေတာမဟုတ်ဒေသနာဉာဏ်နဲ့တရားဟောဟောနေတော့သတ္တဝါတွေ မြတ်စွာဘုရားရဲ့ဒေသနာများနဲ့ဟောလေတတ္တဝါတွေကတတ္ထာတရားတွေတို့လေပညာတရားတွေတို့လေလေလာလေအဲ့တော့ဟောဒီတဲ့လီးတွေတော်မူအပ်ပြီးလို့ဆိုတာဘုရားရှင်ကိုယ်တော်မြတ်ကဟောတော်မူတာပါပဲဒေသနာညာနဲ့တတ္တဝါတွေကဘုရားဟောတော်မူတဲ့အတိုင်းသိတာပါပဲဒါကြောင့်ဓမ္မစကေအမျိုးမျိုးသောတတ္တာဆိုင်တဲ့တရားတွေကိုအဆက်ဆက်လီးစီတတ်တဲ့ဒေသနာညာပฏิဝေဒညာဆိုတဲ့ညာတော်ကိုဘဝတိတဲလီးစီတော်မူအပ်ပြီးရှိတော် ဘုံမာဒေဝဘိုးဒီတဲ့နင်းကြီးတော်မူအပ်ပြီးပြီရှိသောတရားဆုံးသည်ရှိသောဆိုလိုတယ်ဘုံမာဒေဝမြေ၌မြေ၌ကြီး၍နေကြကုန်တော့သွတ်ပင်မှနေတဲ့သူလည်းမြေကြီးနေတာတောင်မှနေတဲ့သူတွေလည်းမြေကြီးနေတာအဲမြေမှနေတဲ့သူတွေကလည်းမြေကြီးနေတာပဲဘုံမသွနာဆိုလို့ရှိရင်သွတ်ပင်မှရှိတဲ့နတ်တွေတောင်ပေါ်မှရှိတဲ့နတ်တွေမြေမှရှိတဲ့နတ်တွေအကုန်လုံးဆိုင်နေနော် ဘုမာဒေဝဘုမစုနတ်တို့သည်တတ္တံအတန်ကိုအနုဒါဝေတုံတဖြင့်ကြအောင်ကြွေးကြော်ကြလေကုန်၏အဘယ်သို့ကြွေးကြော်ကြကုန်မနည်းဧတံဘဂဝတာဘာရဏတိယံဣတိပတနေမိဂဒယေဘဂဝတာမြတ်စွာဘုရားသည်ဘာရဏတိယံဘာရဏတိကြီးအမိဖြစ်သောဣတိပတနေဣတိပတနာအမိရတဲ့မိဂဒယေမိဂဒယုံတော်၌အနုတရံအတုမရှိအပြိုင်မရှိ အမြတ်ဆုံးဖြစ်သော ဧတံဓမ္မစက္ကံဤတရားတိဟုသောစัจ जा ယရဏကိုတဲ့သူသူဆို၎င်းမာရိနာဝါတကောကြီးတဲ့မဏ္ဍကြီးသည်၎င်းေဝိနာဝါတစုံတယောက်သောနတ်ပြည်တော်၎င်းယမုနာဝါတစုံတယောက်သောပြမမင်းပြည်တော်၎င်းလောကသမေဤကဘာလောကကြီးတဲ့၌ကိနာတိဝါဘေပညာရှိတယောက်ပြည်တော်၎င်း အပတိဝတယံဖတ်ကျင်ပဲပြန်၍မလီစေနိုင်သောဝါမတွန်းလှနိုင်သောဧတံဓမ္မစေကံဤတရားယရဏယင်ဆက်ကြကိုပိုတိတံပြီးစီတော်မူအပ်သည်လို့အဲဒါဘုမသောနတ်တွေကအဲဒါကြီးပြောလိုက်ကြတာအကျေကြီးပြောလိုက်တာဧတံဘဂဝတာဘာရဏတိယံဤတိပတနေမိကဒါယေအနုတ္တရံဓမ္မစေကံဘောတိတံ အပတိဝတိယံပမနေနာဝါဗရမနေနာဝါတဲ့လောကံပမနာဆိုတဲ့ပုဂ္ဂိုလ်တွေကသူ့ဟာနဲ့ကိုဉာဏ်ရှိတယ်ဘယ်လိုကြည့်ကျင်ရတဲ့သူတွေရှိတယ်ဆိုအဲ့ဒီပမနာကမြတ်စွာဘုရားရဲ့ဓမ္မစကြာကိုရောင်းဉဏ်ပြန်ပြီးတော့တွန်းလိုက်စမ်းမြတ်စွာဘုရားရဲ့ဓမ္မစကြာကလဲလာတယ်လေလဲလဲဒီဒုဟိုအတ္တကိလမတအကျင့်ကာမတုခံလိကအကျင့်မြတ်တိမပฏิပဒါဆိုတဲ့အကျင့်၃ပါးကိုလဲလာတယ် ဆိုရည်အဲ့ဒီအကျင့်၃ပါးတွေကအတ္တကိလမနာအကျင့်ကိုဘုရားရှင်ကိုယ်တော်မြတ်ကဒုက္ခအနာရိယောအနတ္တတန်ကြီးတော့ဒုက္ခနာဖြစ်တဲ့အကျိုးမရှိဘူးလို့ဟောတော်မူတယ်။ဆိုတော့သမဏတယောက်ကတကယ်ပညာရှိလို့အခေါ်ခံပြီးတော့ကြီးကျယ်တဲ့သမဏတယောက်ကဟာဘယ်လိုမလဲ။အတ္တကိလမနာအကျင့်ကအကျိုးရှိတဲ့သုခဖြစ်တဲ့ပြောစမ်းပြောစမ်းပြောစမ်းဆန့်ကျင်ပဲပြောစမ်းဒါမြတ်စွာဘုရားကဟိုစိတ်ကိုတွန်းပြီးတော့လာတဲ့အခါမှာဘုံမြန်ပြန်ပြီးတော့ပြန်တွန်းလိုက်တယ်လို့သုံးသမ်းသုံးသမ်းမြတ်စွာဘုရားက ဇာတိပိဒုက္ခသရပိဒုက္ခလို့ခေါ်ပြီးတော့လဲလာတယ်စစ်သွင်းလာတယ်မြတ်စွာဘုရားကဆက်ပြောသွင်းဇာတိပိဒုက္ခသရပိဒုက္ခလို့ပြန်ပြီးတော့ကြောင်းမြန်တွန်းစမ်းဘယ်သမဏတွန်းနိုင်မလဲသမဏေနာဝါဇမနေနာဝါဟိုပရောဟိတ်ပုံနာကြီးတွေဘာကြီးတွေကပန္တိကြီးတွေခေါ်နေတာတွန်းစမ်းတွန်းစမ်းပန္တိကြီးတွေကတွန်းစမ်းမြတ်စွာဘုရားကဇာတိပိဒုက္ခလို့ဆိုတယ်အဲ့ဒီပရောဟိတ်ပန္တိပုံနာကြီးတွေကဥပုဇာတိဒုက္ခတွန်းမှာကြောင်းမြန်ပြန်ပြီးတော့တွန်းလိုက်သမ်းပါ နောက်ဆုတ်သွားအောင်သမနေနာဝါပြမနေနာဝါဒေဝေနာဝါတရားတွေပါတယ်အမှန်တန်ကြီးကြတာပဲသုံးပါဒီလိုမာရေနာဝါမန္တမင်းကတော့ဟူသွားသွားသွားသွားဒီသွားသွားသွားနဲ့လာဆမ်းပါလေဒီမှာရသော်ဗျာကလေဇာတိပိဒုက္ခသရာပိဒုက္ခလို့ဟောတော်မူနေတယ်အပူမနာကအဲဟုတ်မလဲဇာတိပိဒုက္ခလို့လာပြီးတော့ကြောင်းညံပြောလိုက်စမ်းကြောင်းညံသုံးပြလိုက်စမ်းဒီတရားကိုအဂတိဝတ္တယံဗမနေနာဝါဗြဟ္မနေနာဝါ ရေဝေနဝါမာရေနဝါဗရမုနာဝါသမာမင်းကြီးဆိုတဲ့ဥစ္စာကဘာဖန်ဆင်းတဲ့တောင်သူတို့သိနေကြတာကဘာကြီးသူတို့ဖန်ဆင်းထားတာတတဝါတွေအလုံးအလုံးကိုငါတို့ဖန်ဆင်းထားတာလို့သိနေတယ်အဲ့ဒီဒီမှာမင်းကြီးလက်တွန်းပြီစမ်းရောက်ညာပြန်ပြီးတော့ဟိုမြတ်စွာဘုရားကဒုက္ခဟာတဏှာတမှုတရားကြောင့်ဖြစ်တယ်လို့ပြောတယ်ဇမမင်းကြီးကပြောစမ်းလေမဟုတ်ဘူးတဏှာတမှုတရားကြောင့်ဖြစ်တာမဟုတ်ဘူးပြောစမ်းပါဇမမင်းကြီးက မြတ်စွာဘုရားကဒုက္ခရဲ့ချုပ်ရာဆိုတာនិရောဓခေါ်တဲ့နိဗ္ဗာန်တရားရှိတယ်အဲ့ဒီနိဗ္ဗာန်ဒုက္ခမချုပ်ဘူးလို့ပြမမင်းကြီးပြောသမှာမြတ်စွာဘုရားကအဲ့ဒီနိဗ္ဗာန်ကို ရောက်ဖို့ရန်သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပဆိုတဲ့နိဗ္ဗာန်ရောက်ကြောင်းမဲ့ခင်တရားရှိတယ်လို့မြတ်စွာဘုရားကဟောတော်မူတယ်။ဇမမင်းကြီးကပြောစမ်းမှာဒီလမ်းမရောက်ပါဘူး။ဒီလမ်းနိဗ္ဗာန်မရောက်ပါဘူးလို့ပြောစမ်းပါ။ဆန်းကျင်ပဲ။ဒါကြောင့်အပတိဝတိယံဆန်းကျင်ပဲမလီစေအမလီစေနိုင်တော့ဝါနောက်ပြန်ရမတွန်းအမတွန်းနိုင်တော့ ဝိတံဓမ္မစေကံဤတရားယရနာယင်စေကြကိုပို့တိတံဒီစီတော်မူအပ်ပေပြီတို့ခက်ကြဲကြဲကြီးကြွလိုက်ကြတာဟိုတရားနာတဲ့အထက်မှာနတ်တိဓမ္မတွေပါပါတယ်ပါပြီမလို့ဝန်ပါကြဆုံးလို့ဒီအောက်ကနေပြီးတော့တရားနာတဲ့တဲ့ပါတဲ့ဘုမသွနတ်တွေကလည်းဝန်ပါအာရနဲ့ကြွကြွလိုက်တာဟိုအထက်၌ပြရောက်သွားသာဓုမာတဲ့နတ်တွေကကြားမလာတဲ့နတ်တွေကကြားဆင့်ပြီးတော့ သူတို့ကလည်းဧတံဘဂဝတာဘာရဏတိယံဣတိပတနေမိဂတာယေအနုတ္တရံဓမ္မစကံဘောဓိတံအပတိဝတိယံသမနေနာဝပရမနေနာဝဇေဝေနာဝမာရေနာဝဗရာမုနာဝကေနာစီဝါလောကသမိန်တိမြတ်စွာဘုရားဟောပြီးဣတိပတနာမိဂတာဟုတော့မှာဘဒုမှဆန့်ကျင်ဘက်မပြောနိုင်တဲ့တရားတော်ကိုမြတ်စွာဘုရားဟောပြီးဓမ္မစကြာတရားကြီးလဲလဲလဲလာလိုက်တာ ထိုင်းနေမဲ့ပြန်ပြီးတော့မလဲအောင်နောက်ပြန်တွန်းနိုင်တဲ့လူတယောက်ကမှမပေါ်နိုင်တဲ့အမြတ်ဆုံးအကောင်းဆုံးဖြစ်တဲ့ဓမ္မစကြာတရားကိုဟောတော်မူပြီလို့ဝမ်းမြောက်ဝမ်းသာသူတို့ကလည်းကြွေးကြော်ကြတယ်တာဝရိနာကကြားတာဝရိနာကဆင့်ကြွေးကြော်လိုက်တာယာမာကကြားယာမာကဆင့်ကြွေးကြော်လိုက်တာတုတိတာကကြားသူတိတာကဆင့်ကြွေးကြော်လိုက်တာနိမာနရတိကကြားနိမာနရတိကဆင့်ကြွေးကြော်လိုက်တာပရနိမိတဝသဝတိကကြားပရနိမိတဝသဝတိကဆင့်ကြွေးကြော်လိုက်တဲ့ဥစ္စာဟောဓမ္မကြီးကဒီ တရားနာတဲ့နေရာမလာတဲ့မြမာတွေအကုန်လုံးကြတယ်ဣတိဟာဒေနာခနေနာထိုတခဏခြင်းဖြင့်ဒေနာလယေနာထိုခဏဆိုတဲ့ပရိယေရဲ့အဲတမျိုးဖြစ်တဲ့ဒုလယခြင်းဖြင့်ဒေနာမဟုတ်ဒေနာတော့တမဟုတ်ခြင်းဖြင့်ယာဝဗြဟ္မာလောကမြမပြီတယောင်တတ်တော့တရားဓမ္မစကြာတရားဟောတော်မူပြီဆိုတဲ့အတန်ဒီ အဘုဂေတိပြန်နိုင်၍တက်လေတည်းတဲ့ဟုတ်ပြမတိရောက်သွားအပင်ပြမတိရောက်သွားအဲ့ဒီအချိန်မှာအပမနောသဩဘာသောဥလာရောဩဘာသောပါရဟောတိအတိတ်ကမ္မဒေဝနံဒေဝ ानु ဘာဝန္တိအဲ့ဒီအချိန်မှာဒီတမောကလုံးလှုပ်လှုပ်ရှားရှားဖြစ်သွားတယ်ဟုတ်မှာပေါ့ဒီကဘာလောကကြီးတုံသွားတယ်ဆိုတော့ကနတ်ပြည်ပြမာတွေကလှုပ်လှုပ်ရောက်ရောက်ဖြစ်နေတော့ကဘာလောကကြီးတုံသွားတယ်အရင်သာတတတာဒီလောကဓာတု သူတပေါင်းသောလောကဓာတ်သည်သည်ပံကံပြီးကောင်းစွာပြင်းစွာတုံလုံနေသည်တံပကံပြီးပြင်းစွာအပြားအပြင်တုံလုံနေသည်အပမာနောညီလေညီမြဟုပမာဏပြုရေမရတော့တော့ဟောပါတော့အယောင်အလင်းသည်လောကီလောက၌ဒေဝနံနတ်တို့၏ဒေဝ ानु ဘာဝံနတ်တို့၏အာနုဘောကိုတိကမ္မလွန်၍ပါတုရဟောတိထင်ရှားဖြစ်ပေါ်၍လာလေသည်တဲ့ဒီလောကကြီးအလင်းအောင်ကြီးတခါတည်းချက်ချင်းပေါ်လာ ဒီဒီဟာကိုမြင်ရလို့ဟိုးတာတာကိရဟိမဝတ္တနတ်တို့ထဲမှာဟိမဝတ္တနတ်ကပြိမွန်တာတာယာလိုက်တာခဏိမဲပြိမွန်တာတာယာတဲ့ဥစ္စာငါရဲ့တာတာကိရနတ်ကြီးကပြစမ်းညင်ပါပြီးတော့ငါရဲ့မိတ်ဆွေတာတာကိရနတ်ပြစမ်းညင်ပါပြီးတော့ဆိုပြီးတော့ပြိမွန်တာကသူ့နတ်အခြေရနဲ့လာခဲ့အဲ့ဒါဒီတလောကလုံးပြန်ပြီးတော့အယောင်နဲ့နေဖြစ်ပြိမွန်တာကလည်းဒီတော့ငါပြိမွန်တာမျိုးမဟုတ်တဲတာယာ ကမ္ဘာလောကကြီးတော်တော်ပါပါရာရာကြီးဖြစ်သွားတဲ့ခဏချင်းအပမနောသာဥလာရောဩဘာသောပါရုဟောတိအတိတ်ကမာဒေဝနံဒေဝနုဘာဝန္တိတဲ့ဒါတွေဆရာတရားမဟုတ်ဘူးနော်ဟိုမှာဖြစ်ပုံတွေကိုယဟန္တာတွေကပြန်ပြီးတော့အမိတ်ရှိနေကြတယ်အတာကောဘဂဝါဣမံဥဒါနံဥဒါနေတိအညာတိဝတ္တဘောကုဏ္ဏညောအညာတိဝတ္တဘောကုဏ္ဏညောတိ မြတ်စွာဘုရားကဒီဓမ္မစကြာဟောပြီးလို့နတ်တွေဘာတွေကဘုံမှာသူ့ဟာနဲ့သူပြည့်ကြော်နေကြတော့မှဓမ္မစကြာလည်းပြီးလို့ရှင်ကုဏ္ဏညသောတာပန်ဖြစ်ရင်ပဲဘုရားရှင်ကိုယ်တော်မြတ်ကဥဒန်းကြည့်တော်မူတယ်ပထမဆုံးရတဲ့တာဝကကိုသိအားရစရာကောင်းတာကိုနေညောကိုနေညာတိအညာတိဝတာဘောတိပါဘီကလာဟယောကိုနေညာတိဟောငါဟောတဲ့သစ္စာလေးပါးတရားကိုနေညာတိသွားပြီကိုနေညာတိသွားပြီနဲ့ဘုရားရှင်ကိုယ်တော်မြတ်ကဝမ်းမြောက်ဝမ်းသာဥဒန်းကြည့်တော်မူတယ် ဥဒန်းပြုဆိုတဲ့ဥစ္စာစိတ်ထဲမှာမြင်ပြီးတော့မထားပဲနဲ့အပြစ်မဲ့ထွက်လာတဲ့ဝမ်းသာတဲ့စကလုံးကိုဥဒန်းလို့ခေါ်တယ်။ဒါတော့ဘုရားရှင်ကိုယ်တော်များလေးပင်ချင်းနဲ့ကဘာတိန်ပါရမီရှိလာတဲ့ဥစ္စာဟာဒီလိုပုဂ္ဂိုလ်တွေစွတ်တန်းဝင်ရအောင်လို့ပါရမီရှိလာတာဖြစ်တော့ပထမဆုံးရှင်ကုန်းနေမြသစ္စာလေးပါးတရားသိတယ်ဆိုရင်ဘုရားရှင်ကိုယ်တော်အင်မတန်ပီတိသောမနတာပြည့်ပြီးတော့အညာတိဝတာဘောကုဏ္ဏညောအညာတိဝတာဘောကုဏ္ဏညောလို့ အဲ့လိုဥဒန်းပြုလိုက်တယ်အဲ့ဒီဥဒန်းလေးအကြောင်းပြုလို့ပြီးတယ်ကလားဣတိဟိတံအာတမတောကုဏိညတာအညာတိကုဏိညောဒေဝနာမံဟောတိအခုတော့ကကုဏိညတယ်မြတ်စွာဘုရားကအညာတိဝတာဘောကုဏိညောလို့အမိတ်ကြည့်တဲ့ဒီစကားကလေးကိုယူပြီးတော့လေအမှတ်တရအမှတ်တရဒီဟိုမိဘရဲ့စကားတစ်လုံးကိုသားကလေးတွေနာမည်တက်တက်ပြီးတော့ထားတယ်လို့မြတ်စွာဘုရားရဲ့အညာတိဝတာဘောကုဏိညောလို့အဲ့လိုစကားလုံးလေးယူပြီးတကားလားအရှင်ကုဏိညအညာတိကုဏိည ပညာတိကိုနေညာပညာငကိုတော့ငါကိုနေညာဗရမဏနောက်တော့မြတ်စွာဘုရားရဲ့စကားလုံးလေးရှိကတာပြီးတော့ပညာတိကိုနေညာပညာတိကိုနေညာအဲ့လိုနာမည်ဖြစ်တယ်တဲ့အဲ့ဒီအချိန်မှာတရားရလို့မြတ်စွာဘုရားဥဒန်းပြုပြီးတော့အထာသောအာသမအင်းများပြီကိုနေညောဒိဋ္ဌဓမ္မောပတ္တဓမ္မောဝိရိတာဓမ္မောပရိယောဂန္လဓမ္မောဝေတာရိဇာပတ္တောအပရတ္တစယောတတုဒါရဏေ ဘဂဝန္တံဧတဒောသာအထာကောသောတာပန်ဖြစ်ပြီးရာထိုချိန်ခါ၌အာယတမအညာတိကုဏ္ဏယောအချင်းအချင်းအချင်းအညာတိကုဏ္ဏညာတိအာတမအညာတိကုဏ္ဏယောအချင်းအညာတိကုဏ္ဏညာတိဒိဋ္ဌာဓမ္မောမြင်အပ်ပြီးသောပစ္စာလေးပါးတရားရှိပြီးပစ္စာလေးပါးတရားကိုမြင်ရပြီးသည်အမှန်ဝန်ပါနေကြမှာကိုဘယ်တော့မှမမြင်ရဘူးတဲ့တရားတွေဘုရားရှင်ကဟောအညာတိကုဏ္ဏညာအချင်းကုဏ္ဏညာကမြင် ဒိဋ္ဌဓမ္မောမြင်အပ်ပြီးသောတစ္ဆာလေးပါးတရားရှိပြီးတစ္ဆာလေးပါးတရားကိုမြင်ပြီးသည်မြင်ဆိုတဲ့ဥစ္စာဟာအဝိလှမ်းမြင်တာမဟုတ်ပတ္တဓမ္မောရောက်အရအပ်ပြီးသောတစ္ဆာလေးပါးတရားရှိပြီးရတော့ရနေတာတစ္ဆာလေးပါးတဲ့အဝိလှမ်းမြင်တာမဟုတ်ဉာဏ်ထဲမှာကိုဒီတစ္ဆာလေးပါးတရားရတစ္ဆာလေးပါးတရားကိုသိလို့ပတ္တဓမ္မောရောက်အရအပ်ပြီးသောတစ္ဆာလေးပါးတရားရှိပြီးတစ္ဆာလေးပါးတရားကိုရောက်ပြီးရပြီးဖြစ်ပြီး ဝိရိဒဓမ္မောသိရပြီသောတစ္ဆာလေးပါတရားရှိသည်တစ္ဆာလေးပါတရားကိုသိပြီသည် ပရိယောဂံလဓမ္မောအပေါ်ယံသိကမတ္တမောဉာဏ်ဖြင့်သက်ဝင်၍အတွင်း၌ဒီတကလာနှိုက်နှိုက်ချွတ်ချွတ်သိပြီသည်ဒိဏဝိသိကိသောယုံမတံတရားဟူသည်။လုံးရောက်ပြီးသည်ဘာမှယုံမကြံဘူးကိုယ်တိုင်မြင်နေတဲ့ကိုသစ္စာလေးပါတရားကိုညဇောရကဟောလို့ဒီကညံတဲ့ကိုယ်တိုင်မြင်လို့အဲ့တော့ယုံမတံတရားဝိသိကိစ္စဆိုတဲ့ယုံမမှုပြောလို့ ဝိကတကတံကထံကထောသူလောသူလောတွေ့တော်ယုံမှခြင်းမရှိသည်သတ္တုသာသနေမြတ်စွာဘုရား၏အဆုံးအမတော်ဖြစ်တဲ့သာနာတော်၌ဝိတာရိဇာပါတော်ယွန်ချခြင်းကရဲတင်သူရဖြစ်သို့ရောက်သည်မြတ်စွာဘုရားရဲ့အဆုံးအမတော်ပတိကလာမင်းလူရဲရဲပြင်နေတာပဲဒုက္ခသစ္စာကြောင့်လာနေရဲရဲပဲရွတ်တွန့်ရွတ်တွန့်ကိုမရှိဘူးမြတ်စွာဘုရားဟောတော်မူတဲ့သာသနာဆိုတာဒီသစ္စာလေးပါးစတဲ့တရားတော်တွေအဆုံးအမတော်တွေလေအဲ့ဒါတွေရဲရဲ ကိုတော်တို့ဒီဗုဒ္ဓကဒီဇာတိကိုဒုက္ခလို့ဟောတယ်ဆိုဟုတ်လားလို့ဟုတ်တယ်ဇာတိဒုက္ခပဲသင်ကဒုက္ခနဲ့တွဲနေလို့လားရဲရဲရဲရဲရဲရဲကိုပဲဝေတာရိဇာပတော်ယုံချခြင်းခင်ရဲတင်သည်အဖြစ်သို့ရောက်သည် အပရဒုစယောသူတော်ဘာကိုယုံကြည်၍မြတ်စွာဘုရားကိုကိုယ်ခွဲခြင်းမဟုတ်ပဲမိမိကိုယ်တိုင်ယုံကြည်ခြင်းရှိသည်တချို့ကအပြောကောင်းလို့ယုံကြည်တာဆိုလိုရဲဆိုတော့ဟုတ်မှာပါပဲဆိုပြီးတော့အပြောကောင်းလို့ယုံကြည်တာ သူတော်ဘာကိုယုံကြည်တာနဲ့ပဲကြည်ကြည်ရတယ်ဟိုခုကလာဘုန်းကြီးတစ်ပါးကိုကိုတော့တဲ့အကြောင်းမသိပါဘူးဘသူကပြောတာနဲ့ငါလည်းကြည်ညိုလိုက်ပြီဒီလိုဒီလိုကြည်ညိုမျိုးမဟုတ်ဘူးမြတ်စွာဘုရားကိုမြတ်စွာဘုရားရဲ့အဆုံးတိုင်ကိုတောင်းနိုင်ပြီဟုတ်တယ်ဟုတ်တာသာတိပိဒုက္ခလို့စောစောကဟောတယ်သူကသူဒီခြားခြားကိုသိနေတယ်ဟောအပရပစ္စယောသူတစ်ပါးကိုယုံကြည်၍ကိုယ်ွယ်စိတ်ကချင်းမဟုတ်ပဲကိုယ်တိုင်ပင်သိမြင်ပြီးပြီဖြစ်၍ ပဂဝန္တံမြတ်စွာဘုရားကိုဣတံဝသနံဤစကားကိုဩဇာလျောက်ပြီးလဘေယံဗန္တေဘဂဝတောတန္တိေပပိဇံလဘေယံဥပတံဝတံတိဘဂဝတောမြတ်စွာဘုရားဤတန္တိေအထံတော်၌ပပိဇံရှင်အဖြစ်ကိုလဘေယံရပါရစေဘုရားဘဂဝတောမြတ်စွာဘုရားဤတန္တိေအထံတော်၌ဥပတံဝတံအထက်တန်းယဟံအဖြစ်ကိုလဘေယံရလိုပါဤရပါရစေဘုရားလို့အဲ့ဒီယဟန်ဒီကတော့ငကိုယ်တော့ငါရပ်သိ ယခုမှယဟန်ကြီးကိုတောင်းဒီတော့မှာဘုရားရှင်ကိုရမကအေဟိဘိက္ခုဘိက္ခုဘိက္ခုအေဟိမင်းအလိုရှိရတဲ့ရှင်ဖြစ်ယဟန်ဖြစ်ကိုလက်ခံတော်လို့အနှင်းတော်သွာကတောဓမ္မောသရဗြဟ္မသရိယံပမ္မာဒုက္ခတာအန္တကရိယာယာတိဘုရားငါဘုရားဒီဓမ္မောပစ္စာလေးပါးမြတ်တရားကို သွာကတောမမဧကံအမှန်တိုင်းဟောတော်မူအပ်သည် ဒုက္ခတာဝိဒုက္ခဤအန္တကရိယာယအသုဒ္ဓပြုခြင်းကြောင့်ငါသမ္မာတုံးစွာဒုက္ခတာဝိဒုက္ခဤအန္တကရိယာယအဆုံးကိုပြုခြင်းကြောင့်ငါဓမ္မစရိယံအကောင်းမြတ်ဆုံးဖြစ်တဲ့သာသနာဓမ္မစရိယာကိုစရာအချင်းဉာဏ်ကြိုးကိုအထုတ်ပေတော်လို့ဘုရားအဲ့ဒါအနှစ်တော်ကိုလက်ခံဒုက္ခကုအောင်ဒုက္ခဆုံးအောင်ငါဘုရားရဲ့အထံလာပြီးတော့အမြတ်ဆုံးဖြစ်တဲ့ဓမ္မစရိယာ သာသနာတော်ကိုကျင့်လေမတရားကိုရှေ့တိုးတက်ရအောင်ကျင့်လေလို့အဲ့လိုမြတ်စွာဘုရားကအမိန့်ရှိတဲ့စကားတော်ထဲမှာအေဟိဘိက္ခုလို့အဲ့ဒီစကားထောက်ပြီးတကလားအေဟိဘိက္ခုယဟအဖြစ်ရတယ်လို့အားလုံးအတိမှတ်ကြည့်နေရတယ်သာဝထုံမြတ်စွာဘုရားကအေဟိဘိက္ခုဟုခေါ်တော်မူကြောင်းဖြစ်တဲ့စကားတော်ဒီပင်တတအာတမတော်တော်ရှင်ကိုနေညဤ ဥပါဒမတာယဟံဖြစ်ကြောင်းဒီဟောဒီဖြစ်လေတော့တည်းတဲ့အဲ့ဒီကယဟံဖြစ်တာလေအဲ့ဒီမှာမှယဟံဆိုတဲ့ဒီလိုရင်းနေလို့ရှိရတယ်မြတ်စွာဘုရားဆိုတဲ့အဲဘုရားမြတ်စွာ တော်ယုံကြည်စရာတော့ဘုဒ္ဓံတရဏံကိသာမိတခြားဓမ္မတရားတော်ဆိုတာဓမ္မစကြာတရားတပုတ်တပုတ်ပဲဘယ်လောက်ရှင်းပြစရာဘယ်လောက်ရှင်းပြစရာဘယ်လောက်သိတတ်စရာဘယ်လောက်ဒီတရားကိုယ်တဏ္ဍဖြစ်အောင်သိတတ်စရာကောင်းတယ်လေဒီပုံမှာမေတ္တာသစ္စာဆိုတဲ့ဥစ္စာကိုယ်တဏ္ဍဖြစ်စေရမယ်ဆိုဖြစ်အောင်ကြိုးစားဖို့ဘယ်လောက်ကောင်းတယ်ဒါဓမ္မတရဏံကိသာမိဓမ္မမြတ်စွာဘုရားရဲ့ဓမ္မစကြာစတဲ့ဘုရားတော်ကိုတရဏံကိုယ်ရဟူ၍ကိသာမိသိကြပါ၏ သံဃံအရိယာဖြစ်ပြီးသောအရှင်ကိုနေညကဲ့သို့သောတန်ဃာတော်ကိုတရဏံကိုဝေယဟုရေကိသာမိသိကြပါ၏အရှင်ကိုနေညပြန်ပေါက်ပြန်တော့လေဖြစ်တူတယ်ပြီးတော့သောတာပန်မဂ္ဂလာကအနာဂံယဟန္တာဖြစ်တော့ဟုတ်ပြန်စရာကြောင်းလဲစရာနောက်ဆုံးစရာမရှိတော့ဘူးဒီတော့ဆရာတရားသံဃာယရဏသုံးပါးကိုးကွယ်တယ်ဆိုတာဒီလိုယရဏမျိုးကိုပြောဒီလိုယရဏမျိုးကိုပြောဒါတော့နှစ်နှစ်ကာကနားလဲတဲ့ပုဂ္ဂိုလ်က သင်္ဓုတော်ရေစေရီတော်များကိုယ်ွယ်ပြီးဆိုအဲဒီမတန်တတ်တပဲပဲကိုယ်ွယ်တာဘုရားရဲ့အယုတော်တွေပြိဋိဘံသံပါလို့အယုတော်တွေကိုသာပနာထားတဲ့သင်္ဓုတော်နော်အဲမြတ်စွာဘုရားရဲ့ပုံတော်ကိုတကယ်အတုထိုးပြီးတော့ရုပ်ပုံတော့ရုပ်တုတော့နော်ရုပ်အတုတော့နော်ဆင်းဖရာတော့တော့တတ်ပဲမလဲပေါ့လေဒါမှလို့ဒီရုပ်တုတော့မြင်ရတော့ဘုရားတတိယလုံးလို့ ဟိုအိမ်မှာအဖေတပ်ပုံအမေတပ်ပုံမြင်ပြီးတော့အဖေတတိယလို့အမေတတိယလို့အဖေကတလို့ပြောသွားတယ်အမေကတလို့ပြောသွားတယ်အဲ့လိုအနည်းမျိုးနဲ့ပေါ့လေတဲ့အဖေတတိယအမေတတိယတော့အဖေစကားတွေနာထောင်လို့အဲ့လိုပဲရုပ်ရုပ်ပုံရုပ်ပွားဆင်းမှုတော်များပြီးတော့ပြီးတော့ထားတော့လေအမတန်တပ်ပဲအပူတော်လို့အမတန်တပ်ပဲအပူတော်တာကဘာဖြစ်လို့လဲဆရာတတိယလို့ဆရာအစ်အမှန်ကိုတတိယဆက်က သံဃာတော်တရားပူဇော်တယ်ဆိုတော့လည်းဒီလိုဓမ္မစကြာတို့လိုအနန္တလက္ခဏာတို့လိုလိုဒီလိုတရားတွေပူဇော်လို့အမှန်တန်ကောင်းအမှန်တန်ကောင်းတယ်အမှန်တန်သိရကြုံတယ်သံဃာတော်ပူဇော်တယ်ဆိုလို့ရှိလည်းပဲဒီကိုယ်တော်တွေကခုနကရုပ်တုတော်နဲ့ဆရာအစ်စ်ကြွားတယ်လို့အရိယာသံဃာနဲ့ပုထုဇဉ်သံဃာနဲ့ဘယ်လိုကြွားလဲရုပ်တုတော်တကယ်အဲရုပ်တုတော်ကအဲထုတဲ့သူကဆိုပါတော့အဲစက်တသမားကဖြစ်ဖြစ်ဘုဟုသမားကဖြစ်ဖြစ်အစ်စ်ကောင်းပြီ ဝိတုရောကသတ်ပဲလေးပြောစရာကောင်းတယ်အထုမကောင်းဘူးသိတဲ့စရာကောင်းတယ်အဲ့လိုပဲယခုအရိဒီအရိယာအချက်တော့မရောက်သေးတဲ့ပုထုဇဉ်ပန္နာတွေကလေအတုအယုတ်အယုတ်အယုတ်အယုတ်အရိယာပန္နာတွေအယုတ်တွေအတုတွေဆိုတော့ဆရာသမားတွေကအထုကောင်းလေအပြုတ်ပြင်ကောင်းလေကြီးညိုစရာကောင်းလေဆရာသမားတွေကအပြုတ်ပြင်မကောင်းလေသိတဲ့စရာအယုတ်တွေဖြစ်နေလေအဲ့လိုဖြစ်နေကြတယ်ဒါကြောင့်လေ အဲဒီတရားတရားအဖြစ်နဲ့သူဝဲရတဲ့အခါမလဲပဲဒီတရားသဘာဝကိုပေါ့နိဘယ်လိုကိုယ်ဝဲလို့ဘုန်းကြီးကမပြောလို့စဉ်းစားပါပြီးတော့မိမိတို့ရဲ့သာသနာဘဝတို့ဆရာသမားဘဝတို့နေတဲ့ပုဂ္ဂိုလ်တွေကလည်းသူအရိယာမဖြစ်တဲ့များပြတ်တောင်ပြတ်စရာကြီးပုပ္ပါရဲ့သူကအရိယာရုပ်တွေပြီးပြီးတော့ခေါ်ထားတဲ့သမုဒိပံဃာတဲ့သံဃာပြမုတ်ပါဘူးသမုတ်ထားတဲ့သံဃာတဲ့ဟိုအရိယာတွေကြတော့ပရမတ္ထမပြတ်မလွှဲနိုင်တဲ့ပံဃာတဲ့ပရမတ္ထပံဃာတဲ့အစစ်ပံဃာတဲ့တို့ကြတော့သမုဒိပံဃာတဲ့ပံဃာလို့သမုတ်ထားတာတဲ့ နာမည်တပ်ပုံကလည်းသူဖြစ်စီရပြီသူဘယ်လိုပေါ်ပေါ်ဆဆကလေးများသူနေတိုက်သလားနဲ့ခွန်ကြီးတို့ရဲ့လေဒီအတုဖြစ်တဲ့ပန်းကားကလည်းအင်မတန်မှတတိထားစရာကောင်းတယ်ကိုယ်ကြွယ်တဲ့တရားတွေကလည်းပဲတော်တော်စစ်စစ်တော်တော်ကောင်းကောင်းလေဟိုရုပ်တူတော်များကိုယ်ကြွယ်တဲ့ကောင်းပါပြီလို့ကောင်းပါပြီလို့ဘယ်လိုအပြည့်ပြင်ပေးပါနော်နဲ့ပြင်းစင်ပေးတယ်လို့ကိုယ်တန်ဃာတွေလည်းပဲတော်တော်ကောင်းကောင်းနေကြပါနော်ကောင်းကောင်းနေကြပါနော်တန်ဃာတွေကလည်းပဲမလို့တို့ကောင်းကောင်းနေမှဖြစ်မယ်တဲ့အဲ့ဒါတွေနားလေပြီးတော့လေ မြတ်စွာဘုရားရဲ့ဘုရားအဖြစ်ဘုရားအဖြစ်ဟိုအရှင်ဘုန်းကြီးများကိုအာရုံပြုပြီးတော့တန်ခါအဖြစ်သိပြီနော်ဘုဒ္ဓံတရဏံကိသာမိဓမ္မတရဏံကိသာမိသံဃာတရဏံကိသာမိဆိုတာအဲ့ဒီဗုဒ္ဓအဲ့ဒီဓမ္မအဲ့ဒီသံဃာတွေကိုကိုယ်ကြရမှာပါယခုလိုအပြောင်းအလဲရှိနေတဲ့ပုထုရှင်မင်္ဂါတွေဆိုတာကတော့နှောင်ရည်နှောင်နာရှိကိုသာသနာဝန်ထမ်းနေတဲ့ပုဂ္ဂိုလ်တွေဆိုပြီးတော့အားပေးရမယ်အဲလိုအားပေးတော့လည်းပဲတရားတွေကအားပေးလို့ဓမ္မတွေကအားပေးလို့ အဲဘုရားသာသနာကြီးညိုတဲ့ပုဂ္ဂိုလ်တွေကအားပေးတော့ဒီကလည်းအတွင်းကနေလို့ကောင်းကောင်းကျင်မယ်ကောင်းကောင်းကျင်မယ်အဲစိတ်ကောင်းကောင်းထားမယ်အဲ့ဒါလို့ဆိုကြလို့ရှိရင်နှစ်သက်စလုံးလေးအကျိုးရပြီးတော့မြတ်စွာဘုရားဟောတော်မူတဲ့ဓမ္မစကြာမှာပါတဲ့ပစ္စလေးပါးတရားကိုဟိုမျက်စိနဲ့မြင်လို့ဉာဏ်နဲ့မြင်ရမှာပဲဒါကြောင့်သာဂာရာအနာဂာရာသာဥဟောဤညုံညနေတိတံအာရတယံတိတတ္တမံယောဂေခိမမနုတရံ သာဂရာသာအင်အားတိတောင်းလူတို့ပေါင်း၌နေကြကုန်သောလူတို့ကြောင့်သူတော်ကောင်းတို့သည်၎င်းအနာဂရာသာအင်အားမထောင် သာသနာပေါင်း၌နေကြကုန်သောယဟန်သူတော်ကောင်းတို့သည်၎င်းသူဘောဆရာတကားနှမျိုးတို့သည်အင်းညွှန်ကြနေသည့်တာကိုင်းကိုကျွန်းပြီးကျွန်းကိုကိုင်းပြီးပမိမယွန်းအချင်းချင်းအားထားရကုန်လေယောဂခေမံကာမယောဂဘဝယောဂဒိဋ္ဌိယောဂသနာလောဘဒိဋ္ဌိဆိုတဲ့ ယောဂတို့၏ကြောက်ပြဆုံးဆုံးရဖြစ်သောဗာတမံပစ္စာလေးပါသာထား၍နိဗ္ဗာန်တိုင်အောင်သောသူတော်ကောင်းတရားကိုအာရရယံဒီကိုစီကိုငါပြီးပြီးနိုင်ရလေကုန်တည်းဆရာရှင်လက်ထက်တော်တော်ကဆရာရှင်ကသာသနာတော်တွင်ကအရှင်ပါရိပုတ္တရာရှင်မောကလန်အရှင်မကတ္တပါတော်အမှုရှိတဲ့ တန်ဃာတော်တွေနဲ့အကျွမ်းမှန်းကနေပြီးတော့သူတော်ကောင်းတရားတွေကိုပြီးပြီးအောင်ပြီးကြတော်မူခဲ့ကြတယ်။အနာတပိန်တထေတို့ဗိမိသာရမင်းတို့ဒီသာခါတို့အဲ့ဒီလိုသူတော်ကောင်းတွေကအပြင်လမ်းကနေပြီးတော့သာသနာတော်ကိုပြီးပြီးထောက်ပံ့ပြီးတော့နေခဲ့ကြတယ်။အဲ့လိုနေလို့လေမြတ်စွာဘုရားရင်လက်ထက်တော်တို့ကဝိသာခါတို့များဘလောက်အမြင်ကျယ်လဲလို့ဆိုတော့မြတ်စွာဘုရားအာဂန္တုတွေများကြွလာလို့ရှိရင်တတိတော်အာဂန္တုဆုံးအမြဲကပ္ပယတိဘုရားဝိသာခါ ရှင်ကဘာများအကျိုးမြင်လို့အာဂန္ဓုလာသမျှတတ်ခြင်းဘတုံးတတိတော်များကနောင်ကြတော့ဘယ်မှာပဲပုဂ္ဂိုလ်တစ်ပါးပြိဋိဘံစံသွားတဲ့လို့ဒီလိုတတိတော်များကြားเสียရှိပါတယ်ခင်ဗျာကြားเสียရှိတော့တတိတော်ကမင်းမယ်တစ်ဆင့်မေးเสียပါဗျာအဲအဲ့ဒီကိုယ်တော်ဟာတာဝတိပြည်ဇေရုံကြောင့်ကြွတော်မူခဲ့ဘူးပါရဲ့လားဘာကြွတော်မူခဲ့ဘူးလဲတာဝတိပြည်ပုပ္ပါယုံကြောင့်တဲ့ဉာဏ်ကြွတော်မူခဲ့ဘူးပါရဲ့ကြွတော်မူခဲ့ဘူးလားဟုတ် ဒီပရိနိဗ္ဗာန်သံတော်မူတဲ့ကိုတော်များဟာငါရဲ့ဆွမ်းတော်ပုံပေးပူးပြီလို့ဆိုပြီးတော့တတိတော်များအင်မတန်ဝမ်းမြောက်ဝမ်းသာဖြစ်ရပါတယ်ဗျာဖြစ်เสียရရှိပါတယ်ဗျာလို့အဲ့လိုအမြင်ကျဲတယ်ဒါကြောင့်တတိတော်လေးဒီအာဂန်တို့ကြွလာသမျှတတိတော်တာဝန်ယူပြီးတော့ဆွမ်းကပ်ရပြီဗျာနဲ့အဲ့လိုကြောက်ဒါကြောင့်သာဂရာသာအင်အားတီတောင်သူတို့ပေါင်း၌နေကြကုန်သောဒိမိသာရမင်းအနာတပိန်တထေဝိသာခာအစရှိတဲ့လူအကြောင်းတို့ဒီ၎င်း အနာဂါရသာအင်ယမထောင်သာရဏဘောင်း၌နေကြကုန်သောအရှင်ပါရိဘုဒ္ဓရာရှင်မမောကလန်ရှင်မကသဗ္ဗအရှင်အာနန္ဒာအစရှိတဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်မြတ်တို့သည်၎င်းဥရောဆရာတကာနှစ်ဦးတို့သည်သင်ညွညာနေတိတာအကိုင်းကိုကျွန်းမိကျွန်းကိုကိုင်းမိပမီမရင်အချင်းချင်းအားထားကြကုန်လေအစိုးရများဘုဒ္ဓသာတို့အနာတပိန်တို့ဘုမိတာရတို့လို့ကောင်းကောင်းနေမရှိဘူး နောက်လိုက်ဒိဋ္ဌာလည်းမရှိဘူးဆိုရင်သာသနာဖျားပွင့်ပြီးတဲ့နောက်သင်္သဝတိငါးဦးတို့နောက်သိမကြပဲနဲ့သာသနာကြီးက6ကကနဲ့ဒီလိုပဲနေရ40 45ဝါဆိုတဲ့ဥစ္စာမျိုးရတောင်မရှိဘူးတခုတော့အပြင်ဘက်ကနေပြီးတော့တရားတွေကလည်းလေအတက်ပယောဆရာရှင်ကိုလိုမြတ်သာသနာကြီးမြောက်ခဲ့ကြတယ်ဒါကအပြင်ဘက်ကနေပြီးတော့ရှင်မာတိဘုရားရှင်မောကလန်တို့ကလည်းယဟန္တာဖြစ်ပြီးသားတောင်မှအဲဒီသာသနာတောင်ကိုထမ်းလို့တဏှာများလေအရှင်သာရိပုတ္တရာက ရှင်းမှန်ကြွတော့မယ်ဆိုလို့ရှိရင်အလုံးပံငါတော်တွေကြွပါစီရောကိုရောမြတ်ကနောက်ဆုံးချမ်းပြီးတော့မှဘယ်နှအမိုက်ကလေးတွေ့တယ်ကောက်တော်မူသေးတယ်ဒီအမိုက်ကလေးရှင်းတော်မူသေးတယ်ဘယ်နှမှာနဲ့ထားတာကလေးကမတတ်မရဘူးအဲ့ဒါလေအရှင်သာရိပုတ္တရာပြင်းပြီးတော့ထားတော်မူသေးတယ်သာသနာကိုသာသနာကိုကျက်တည်ရှိစေခြင်းလို့အရှင်သာရိပုတ္တရာကအားလုံးသိမှန်ထွက်ပြီးတဲ့နောက်ကျောင်းနေတဲ့မိန်ကျူးပြီးတော့ရှင်းလင်းစရာရှိတာရှင်းလင်းပြီးတော့မှ ဆွမ်းမှန်ကြွတော်မူတယ်တဲ့ပြီးတော့ယဟနာဖြစ်ပြီးသားယဟနာဖြစ်ပြီးသားအနာဂါရာသာအင်ယမထောင်သာသနာပေါင်း၌ခေါင်းဆောင်ရှိသွားအရှင်သာရိပုတ္တရာအစရှိတဲ့သူတော်ကောင်းတို့သည်၎င်းညီညွညနေသည်တာကိုင်းကိုပြုမိပြုကိုကိုင်းမိပမိမယင်းအချင်းချင်းအာထာယကုန်ရဲ့ယောဂေခေမံတဘဝနဲ့တဘဝကိုကျိုးနဲ့ခြိတကယ်လို့ခြိတတ်တဲ့တဏှာလောဘဒိဋ္ဌိဆိုတဲ့ယောဂတရားတို့ဤကုံဆုံးရဖြစ်သော သတ္တမံနိဗ္ဗာန်အတ္တိသစ္စာလေးပါးတရားနှင့်တကွာဒီရောတသစ္စာပါအမျိုးမျိုးသောသူတော်ကောင်းတရားတွေကို အာရယံဒီကိုဒီကိုငါ